တရားပွင့်တော်မူပြီးတဲ့နောက်ပြုစွာဓမ္မစကြာတရားကိုဟောအဲဒီဓမ္မစကြာတရားဟောတဲ့ညမှာပဲေမဝတ္တသုတ်တံတရားတော်ကိုဟောတော်ဒုတိယသုတ်ပေါ့မြတ်စွာဘုရားဟောတော်မူတဲ့တရားထဲမှာဒါဒုတိယတရားတော်ပဲပထမတရားကဓမ္မစကြာသုတ်ဒုတိယတရားဟေမဝတ္တသုတ်

ဗန္တိမြတ်စွာဘုရားသိတမိန်အဘေရာဤတတိစီတော်လောကလောကဤသမုပ္ပါဒဖြစ်ပါစေမြတ်စွာဘုရားဘေရာရှိလို့ရှိရင်လောကဘတ်တော်လို့ခေါ်ရပါသလဲလောကဘတ်တော်ဟာဘေရာဘေရာရှိရင်ဖြစ်ပါသလဲဖြစ်ပေါ်ပါသလဲမိဘုံ ၆ပါးရှိကလောကဖြစ်သည်သာသူလောကသမုပ္ပါနောယက္ခဟိမဝဒနာဟိမဝဒနာဘလူသာသူ၆ပါးသောတရားတို့သည်တန်တေသူရှိကုန်လာသောလောကလောကရဲ့သမုပ္ပါနောဖြစ်၏၆ပါးရှိရင်လောကဖြစ်တာပဲတဲ့။ဒီ၆ပါးအကြောင်းကိုပြောပြီး

အဲဒီယုတ်ကြီးတွေမှာမျက်စိလည်းမရှိဘူးနားလည်းမရှိဘူးနှာခေါင်းလည်းမရှိဘူးဇရာလည်းမရှိဘူးရတာပြီးတဲ့တရားမရှိတာပေါ့ကိုယ်လည်းမရှိဘူးဟိုပုံသဏ္ဍာန်ကြီးတော့ရှိတာပေါ့အတွေ့အထိကိုသိနိုင်တဲ့ကိုယ်ယုတ်ကမရှိဘူးအဲစိတ်ကလည်းမရှိဘူးဒါတော့အဲဒါတတ္တဝမဟုတ်ဘူးကျွန်းကျွန်းယုတ်ကလေးလှုပ်တာယုတ်ကလေးနွားယုတ်လို့အယုတ်ပဲဖြစ်နေတာနွားမဖြစ်ဘူးအသက်ရှင်တဲ့ကောင်မဖြစ်ဘူး သာမန်ပုဂ္ဂိုလ်တွေမဆိုနဲ့လောဘဆရာတွေတော့မလုံးနိုင်ဘူးသတ္တဝါပြောင်းလို့လို့မရဘူးသတ္တဝါပြောင်းအယုတ်ပုံစံတူအောင်လုပ်အတွင်းကအသေးတို့အဆုတ်တို့ဘာတို့ဒါတွေလည်းလုပ်ဆက်တဲ့ပေမဲ့လို့သူကသတ္တဝါကမသိဘူးမသိနိုင်ဘူးသူကသူသဘာဝအတိုင်းကံကအကျိုးပေးပြီးတော့ထားတဲ့ဒီမျက်စိကြည့်ရမယ်မျက်စိမြင်နိုင်တဲ့အမြင် မြင်မှုလေးဖြစ်ပေါ်လာအောင်မြင်မှုလေးဒီယာမြာဖြစ်တဲ့မျက်စိရုပ်မျက်စိကြည့်ရှိရနာစီရမယ်အဲနာယုတ်ကြည့်ရမယ်နှာခေါင်းယုတ်ကြည့်ရမယ်လျှာယုတ်ကြည့်ရမယ်အတွေ့အထိသိနိုင်တဲ့ကိုယ်ယုတ်လည်းကြည့်ရမယ်စိတ်ကလည်းကြည့်ရအောင်ဒါကြည့်မှသူကဘတ်တော်ဖြစ်တယ်သေတမိန်ကုဝတိသာနဝံဗာလိညာသောဖေယျ လောကောတတဝါရီကိတ္တမင်းအဘေယာ၌ကုဝတိပန္နဝံပန္နဝံပေါင်းမဲ့ရှင်သက်မိဝေခြင်းကိတ္တကုဝတိပြုနေပါသည်နတ်စွာဘုရားလောကဆိုအရိတတဝါသူဘာနဲ့မှပေါင်းနေဆက်ဆံနေတော့သဗ္ဗကုဝတိပန္နဝံယခဟေမဝဒနာမင်းဟေမဝဒနာဘလူ လောကလောကမိဘတ္တဝါသည်သာသူ6ပါးတော်တရားတော်၌ပန်ထွန်းပေါင်းမဲ့ရှင်တွဲမြွေခြင်းကိုပုဂ္ဂတိပြုလုပ်နေပါသည်6ပါးစီကလောကဖြစ်သည်6ပါးမှာချင်းပေါင်းစဉ်နေသည်ကို6ပါးမှာ6ပါးနဲ့တော့သူအပေါ်လုပ်နေတယ်ဘာတွေတုံးဆို

အဲဒီဥစ္စာတွေကအာယုံ၆ပါးနဲ့ပဲမိတ်ဆွေလုပ်နေတာတဲ့အာယုံ၆ပါးသဘောတရားလေးတွေကိုပဲလူပဲနာပဲပုဂ္ဂိုလ်ပဲဘတ်တော်ပဲဆိုပြီးတော့ဒါယဉ်ညီပေါင်းသစ္စာတန်ပြီးတော့နေကြတာဘုရားဒိဋ္ဌာလောကဥပါရယဗာရညသောပြာ

တရား၆ပါးဆွဲပြီးတော့တော့ပြီးတော့လောကခေါ်ရတယ်။ဘုရားကဒီပါမျက်စိနာ၎င်းတရားကိုစိတ်ဒီ၆ပါးဝိမဲ့လောကလို့ခေါ်တယ်တတ္တဝါလို့ခေါ်တယ်ေသမိန်လောကဝိညာတိလောကလောကာရိကေသမိန်ဘေယနာဝိညာတိပြမယနေပါသိညသာဗျာ

ကြားကြပန်းအာယုံကောင်းတွေရအောင်နာကြနာအာယုံကောင်းတွေရအောင်စားကြရတာအာယုံကောင်းတွေရအောင်တွေးကြည့်ကြတွေးကြည့်တွေရအောင်သဘောအာယုံလေးတွေရအောင်ကြောင်ကြဆိုင်နေတယ်ကြောင်ကြဆိုင်ပြီးတော့ပြန်မနေဟုတ်တယ်လူတွေမနေမနာလားကြောင်ကြဆိုင်နေရတာပဲဒါတွေအကောင်းတွေရအောင်တော့အများကြောင်ကြဆိုင်နေအပြီးတော့

မြင်ရတဲ့အစဉ်ကိုကိုပိုင်ဒီဖြစ်စဉ်ပိုင်ဒီဖြစ်စဉ်ပဲငါအနေအချင်းပါရတာပဲပါရကြောင်းရင်ဒီလိုပါရသွားတာပဲကိုနဲ့မဆိုင်ဆိုင်ဆိုင်ဟိုကဒီလိုပဲငါဥစ္စာအနေအချင်းလို့အပေါင်းဆောင်ပစ္စည်းဆိုလို့ရှိရင်စိတ်ကူးနဲ့သူကသုံးဆောင်သုံးဆွဲကြည့်လိုက်တာပဲကိုပိုင်ဥစ္စာအနေအချင်းသုံးဆွဲကြည့်တာဈေးရဲသွားဖဏလိုချင်တဲ့ပုဂ္ဂိုလ်ကဖဏမြင်ရင်သူစိတ်ကူးနဲ့ပြီးပြီးပြီးဟောမှာဆိုင်ကမဝယ်ရသေးဘူး အင်ကြီးမြင်အင်ကြီးသဘောကြည့်ပြီးဒီလည်းစောင့်ကြည့်တာပဲအင်ကြီးလည်းဝတ်ကြည့်တုံကြီးလည်းဝတ်ကြည့်အဲဒီသူအသုံးဆောင်လေးသူသဘောကျတာလေးဆိုရင်သူစိတ်ကူးနဲ့သူပိုင်အနေနဲ့သူသုံးကြည့်ပြီးအဲဒါပဲမဲ့ဝတ္ထုပစ္စည်းတွေပဲရှိရပြီလို့ပဲပုဂ္ဂိုလ်တွေတယောက်တယောက်တော့ကြာရင်ပါအချင်းချင်းတွေ့တယ်ဆိုလို့ချင်းကိုမပိုင်မဲ့လို့စိတ်တွေကကိုပိုင်နေရတဲ့သူတော့

သထံဒုက္ခဗမုစ္စတိနေယနံထွံ့မြောက်ကြောင်းပြသောတရားကိုပူစီတော်မရပဲရှင်ဘုရားသည်သူဟောကြားတော်မူပါလေကထာပေပုံပဲနည်းဖြင့်ဒုက္ခခြင်းမပမှုစတိလွမြောက်နိုင်ပါသည်မြတ်စွာဘုရားအဲလွမြောက်ကြောင်းအကျင့်ကလေးမေးပါတယ်ပေပုံပဲနည်းလွမြောက်မလဲလို့ဆိုတော့မြတ်စွာဘုရား ဣထသန္နာဝိရာဇိတဝဧဝံဒုက္ခမမောသတိဣထဤ၆ပါးသောတရားတော်နဲ့သန္နံတတ်မဲ့လူလားသောသန္နာတရားကိုဝိရာဇိတဝကင်းစေ၍အဲ၆ပါးသောတရားမှာမြတ်တဲ့တတ်မဲ့တွေ့ရာပြီးတော့နေတော့သန္နာရာကရှိရဲ့တဲ့ဒါလေးကင်းအောင်လို့ရှင်းရလိမ့်မယ်ဒါလေးကင်းအောင်ရှင်းရဧဝံဤသန္နာရာကင်းအောင်ကျင်သောဤဖြင့်ဒုက္ခဆင်းရဲမပတ်မှုသတိလွတ်မြောက်နိုင်၏

ကောင်းရင်တတ်မဲ့ဖို့ရအသင့်ပဲမကောင်းမြန်လည်းကောင်းတာကိုမျှော်လင့်ဖို့ရအသင့်ပဲခန္ဓာရာကရှိအဲဒီတတ်မဲ့ဆွဲလန်းလူချင်းတဲ့ခန္ဓာရာကလေးမဖြစ်အောင်လုပ်ရတယ်မဖြစ်အောင်လည်းမဖြစ်ပါနဲ့ဆိုလို့ရအောင်မဟုတ်ဘူးသူကအဲဒီဖြစ်ပေါ်လာတဲ့တရားလေးတွေကိုကျွမှားပြီးအိသရုက္ခနာတအမှန်တိုင်းသိသွားမှပြင်မှာအာထိုမှာဖြစ်ထိုက်နှစ်ထိုက်ပဲခြင်းထိုမှာဖြစ်ထိုက်တဲ့သောအာဇဝတရားတွေမှာဖြစ်ထိုက်တဲ့ နှိမ့်ချမှုသာနာရာဂါလေးရှိရဲ့အဲဒီသာနာရာဂါလေးပယ်ရမှာသို့မှာပြစ်တိုင်းနှိမ့်ချပဲလင်းဆင်းရဲမှလွတ်ရယောဂီချင်းအဲဒီဆင်းရဲကလွတ်သွားပါလိမ့်မယ်ဒါတနည်းဟောပြီးသားတွေပါအဲဒါလေးရှင်းဥစွာဆိုသမ်းပါအောင်လို့သာသောပါရှိကလောကဖြစ်သည်သောပါမှာချင်းပေါင်းသင်းနေသည် ၆ပါးကိုဆွဲလူပဲခေါ်သည်၆ပါး၌အားဆိုင်ခြင်းမသည်ငါးပြာကာမသတ္ထစိတ်တွင်ငါငါပဲယူဆွဲခြင်းဖြင့်ိုးမှာပြစ်ထိုက်နှိမ့်ထိုက်ပဲလျင်

eonye sol e na adaha nle kaar sol obinwi albji eji d da ụmụnaara ewu sopebo n eiu nile ana po na-eji nye obibi diribid ara

င်းရဲကလွတ်သွားပါတယ်နိစ္စဒုက္ခနာတအကုန်လုံးသိသွားရင်လားလွတ်မြောက်ပြီးတော့သွားတယ်အဲဒီလိုလွတ်မြောက်ပြီးတော့သွားရအောင်လို့အခုတရားအထုတ်ကြတာသွား၆ပါးတိုင်းတိုင်းချင်းလားအထုတ်ပါဒီတော့နောက်ထပ်ဆက်ပြီးဒီကလာဓမ္မဝဒနာကမေးကြတဲ့ကနေ့ပြီးဟောရမှာလားကောသူရာတရတိဩဃံကောရာတရတိအာနဝံအာပတိတေနာလမေကောဂမိရေနာပိယတိ ဗာဒိညစွာဗျာကောဘယ်မည်သောပုဂ္ဂိုလ်သည်ဣရာဤလောက၌ဩဃံရေရင်ကိုတော်တိကျော်လွန်ကူးမြောက်နိုင်ပါသနည်းမြတ်စွာဘုရားလောကမှာရေရင်တွေရှိရဲ့ရည်စည်းကြောင်းတွေရှိရဲ့ ဒီကြောင့်လေဆိုတာကတော့မဟုတ်ကြပြီမှမိုးတွေရွာလာပြီဆိုတောင်ပွားကြီးတွေနှိမ့်ပြီးတော့ဆင်းလာတော့ချောင်းနေမှာကားအတင်းကြီးတွေစီးဆင်းပြီးတော့လာကြမနာကြောက်ကြကောင်းတယ်ဒီကြီးအာကြီးအာကြီးတဲ့နေရာသွားကျင်သိကြောက်ကြကောင်းတယ်ဒီတန်းပါသွားလို့ကျင်တကလည်း plain ောက်ွေသွားမှာမနာကြောက်ကြကောင်းတယ်အဲဒီလိုဒီကြီးကြောင်းတွေ

ကောရတရတိအာနဝံဤတော်ဤလောက၌ကောပဲမြည်တော်ပုဂ္ဂိုလ်သည်အာနဝံနေကျေလှသာသောမြစ်ရေမြစ်ပင်လေကိုနေကျေလှသာသောမြစ်ပင်လေကိုတရတိကုငယ်နိုင်ပါသတိမြတ်စွာဘုရားရှင်းတဲ့နောက်နဲ့သိတော့မကွာတော့ရှင်နာကရည်စည်းကြောင်းနဲ့နောင်နာကတော့ရည်ရင်ကျေကြီးရည်နဲ့ကြီး

အနာလံမေအထက်၌လည်းဆွဲကြင်ထားကြမရှိတော့ကံမီရနဲ့လာစွာတော့သံဃာရည်ခြင်းကြည်တဲ့၌ကောပဲသူသည်နာတရတိမနှင့်မြုပ်ပဲရှိပါမလဲမြတ်စွာဘုရားလောကမှာကြီးမြစ်ပဲဖြစ်ဖြစ်ပင်လယ်ပဲဖြစ်ဖြစ်အင်းအိုင်ကြီးပဲဖြစ်ဖြစ်ပေါ့ဒီရင်ကြည်ကြီးနက်ကလည်းနက်အောက်မှာလည်းထောက်တည်စရာမရှိဘူး အောက်ကလေကြည့်မယ်တစ်တုံးကြည့်မယ်ထောင်ကြည့်မယ်သုံးမကြောက်ဆောင်ကြည့်မယ်ဘယ်လိုဆိုရင်လည်းအဲ့ဒါကိုညကြည့်နေလို့ကျင်ကြမှာပေါ့ဘယ်လိုလဲမရှိဘူးတော့အောက်ကဒီထောက်တည်စရာလည်းမရှိဘူးအောက်ကမရှိတော့မှအထက်ကဆွဲတဲ့စရာတစ်တိုင်းလို့အဲခြုံတို့အနွယ်တို့အရေးကြီးနေလို့ကျင်လည်းပဲမမြုပ်ခွဲနဲ့နေနိုင်ဘူးရကြအောင်ဒီလိုလည်းမရှိဘူး

ရည်ကြောင်းတဲ့ကာမရည်ကြောင်းတဲ့ပါနဲ့မလိုချင်ပါနဲ့မနှိမ့်သက်ပါနဲ့ပြောလို့ပဲရလိမ့်မလို့မရဘူးပွဲကျတဲ့ပုဂ္ဂိုလ်ပွဲမကြည့်ပါနဲ့ပြောလို့မရဘူးလူကြီးတွေကတော့ကြီးနေလို့စိတ်တွေစောင့်စည်းလို့တချို့ရကြပါတယ်ဟောကလေးတွေငငယ်တွေမပြောသူလို့မရဘူးမိတို့သားသမီးတွေများသုဆုံးမှခြင်းလို့ချင်းအဲဒီလိုတော့သူကြိုက်တဲ့ဥစ္စာတွေမလုံးနဲ့ပြောလို့ချင်းမရဘူး သက်ဆုံးကတော့လောကအင်အောင်ကြီးတွေညာအသက်ဆုံးပေါ့အဲမိဘတွေသားမိဘတွေကဆရာသမားတွေကကိုယ်နဲ့ဆုံးမတသားမြင်လို့တော်ကုန်မရတဲ့ဥစ္စာပဲဥစ္စာအဲကာမအာယုန်အမနာကိုဆွဲလာပြီးတော့စိတ်ဟာလိုက်ပါပြီးတော့နေကာမရည်ကြောင်းကြီးအဲဒါကြောက်ကြကောင်းတယ်တဲ့ဒီရည်ကြောင်းကြီးကလောကမှာရည်ကြောင်းတွေလည်းပဲပြီးသွားလို့ချင်းတချို့ကဝဲရဲရောက်သွားမယ် တော့ကြလို့ချင်းဝဲတဲ့ကြောင့်နင်းမြုပ်ဖို့ရတယ်ဒီလိုကလည်းကြောက်ဆောင်နေတဲ့တိုက်ခိုက်ပြီးတော့ပြေးဖို့ရတယ်အဲဒီလိုကြောက်ကြတယ်အများကြီးရှိပါသေးတယ်ဒီကြောင်းနဲ့အဲဒါလည်းဒီကာမယူကြောင်းကလည်းစိညာကြောက်ပြီးသွားလို့ရှိရင်သူကငရဲလည်းပြီးသွားတာပဲဒိဋ္ဌာလည်းပြီးသွားတယ်ဒိဋ္ဌာလည်းပြီးသွားတာပဲအဲဒီလိုဆိုကာမအယုန်တွေလိုချင်တဲ့မှုအကြောင်းပြုပြီးတော့မပြုတဲ့မပြုလိုက်တဲ့အကုသိုလ်တွေသူတော်ကြပြုမှာကို

ပြုရတော့အစီအစဉ်တွေရောက်ပြီးတော့သွားတဲ့အားတွေရှိတယ်သို့တော်လည်းဘုရားလောင်းမလို့တရိယာပြီးတော့မပြုပြတဲ့နဲ့ကြံဆုပ်သွားတယ်တော်ရတယ်ရှိတယ်အဲတော့ကာမရည်စည်းကြောင်းကြီးကအမတန်ပန်သွန်းတယ်တလောရှိနေပါတယ်လူတိုင်းလူတိုင်းကိုယ်စိတ်နဲ့နိုင်ကျင်သူကသင်ကြပါတယ် ကာမရာဂမကင်းသေးတဲ့ပုဂ္ဂိုလ်တွေအဲ့ဒီကာမရည်ကြောင်းကြီးကသားနေတာပဲသားနေတာပဲအဲအဲ့ရွယ်ကြီးတဲ့ပုဂ္ဂိုလ်ငယ်တဲ့ပုဂ္ဂိုလ်ကိုယ်ကြည့်လိုက်ရင်ကြီးတဲ့ပုဂ္ဂိုလ်ကတော့ရုပ်တွေပါတွေကလည်းနည်းအားနေတော့လည်းနည်းနည်းရော့တယ်လို့ကြည့်တာပေါ့လေဒါပေမဲ့လည်းစိတ်ကတော့သူရှိနေသေးတာပဲလို့သာအင်းဒါရွယ်ငယ်တဲ့ပုဂ္ဂိုလ်တွေဆိုရင်ကာမအာယုန်တွေအမှန်တကယ်စိတ်ကဝင်စားနေကာမရည်ကြောင်းကြီး

ကာမဝါယုံနေနဲ့အဲ့ဒါတွေကလည်းပဲဒါကာမကာမတန်ရစဉ်နေတဲ့တခါတည်းသွားနေတာပဲသူကလည်းကာမကာမဩဃကြီးနဲ့ပြီးနေတာအဲငရေသိသံပြိတ္တာအပိယကေဆက်ပယ်လေးပုံအဲဒီပယ်လေးပုံကြာနေတဲ့ပုဂ္ဂိုလ်တွေမှာပို့ပြီးတော့အဲဒါကတော့ပါမှုတွေပြင့်နေတာပေါ့လေသူတို့သူတို့ဘဝတွေနဲ့သူတို့ကိုယ်နဲ့သူတို့ပါမှုတွေပြင့်အဲဒီမြောက်ပြီးတဲ့ပုဂ္ဂိုလ်လည်းပါမှုတွေဖြစ်တယ်လို့တော့ပြင့်နေတာပါပဲ။

အထူးအားဖြင့်တော့ယူဘဘဝအယူဘဘဝတွေမှာဘဝတက်တက်ကလေးပြီးနေဘဝယူမိမိဘဝလေးနဲ့မိမိตายရနေတာပဲသတ္တဝါရင်သတ္တဝါရင်ကိုယ်ဘဝလေးနဲ့ကိုယ်ตายရနေတယ်အများအားသူကအသက်ကြီးပြီးတော့ဒီဘဝဒီဘဝတဘဝလုံးအသက်ကြီးပြီးတော့နေခြင်းနဲ့နောက်နောက်သောဘဝတွေလည်းပဲပျောက်သွားမှာဆိုရင်လည်းဒီဘဝကပြီးပြီးဘာမှမရှိတော့ဘူးဆိုရင်တဲမကြိုက်ဘူးတော့ အဲ့ဒါဘဝရည်ရည်ကြီးဘဝကိုခင်မင်တွေ့တာနေတဲ့ဒိဋ္ဌေကတဲ့ဒိဋ္ဌိရည်ရည်ကြီးဒိဋ္ဌိရည်ရင်သာမိစ္ဆာယူမှားရောယူတယ်အဲ့ဒါလည်းသောတာပတိမေဖို့မရသေးမချင်းအရိယာမေအရိယာမေဖြင့်နိဗ္ဗာန်ကိုမသိမမြင်သေးလို့ရှိရင်အမှန်ကိုမသိရသေးရင်ဒိဋ္ဌိယူရည်ဆိုတာလည်းပဲတနည်းနည်းနဲ့ဝင်နေတာပဲဒိဋ္ဌိယူတယ်အမျိုးမျိုးသောယူဝါဒတွေရှိတယ်အဲ့ဒီယူဝါဒတွေအစွဲလမ်းနေကြောက်ကြတော်ကောင်းတဲ့သူကလည်း

ရာဇဝင်မရှိပါဘူးသတိပါရကမရှိအထောက်ထားမရှိဘဲနဲ့တကယ်တမ်းမှာပဲသူကယုံနေဒါပေမဲ့လည်းသူကလူလူများစုတွေရှင်နေအများကြီးရှင်နေတယ်သူကမိစ္ဆာယူဝါဒကာဒရာဒိဋ္ဌိဥစ္စရာဒိဋ္ဌိမာဒရာဒိဋ္ဌိဆိုတာလည်းပဲဘတ်တော်ဘယ်တော့မှမပြတ်တော့ဘူးဆိုပြီးတော့ဟိန္ဒူယူဝါဒတွေမှာရှိတယ်ဟိုဝါဒီဘောပြောင်းလဲပြီးတော့နေတာဥစ္စရာဒိဋ္ဌိဆိုတာကြောက်ကြသိကောင်းတာပဲဒီရင်ဘာမှမရှိတော့ဘူးတဲ့သူကအခုကလာယုတ်ဝါဒမျိုးတွေဒါလည်းကြိုက်ကြတယ်သူကဟွန်း

အမြဲတမ်းပါပဲသူကတရားအားမထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်အဝိဇ္ဇာရင်ရင်ကမှောင်ကျနေတယ်လို့ပဲတခါတည်းအဝိဇ္ဇာရင်ရင်ကသိနေတာအဝိဇ္ဇာကမသိမှတော့တော့ကြတော့ကိုကာမကာမဩဃကာမရင်ရင်ကလူချင်းနှိမ့်သက်လာပြီဟောကြရင်ဒိဋ္ဌိဩဃအမှားရဲ့ယူဝါဒတွေသူကြိုက်လာပြီအဲဒါကြရင်ဘဝကိုသူကြိုက်လာပြီအဲ့ဒါတွေအဝိဇ္ဇာကနေပြီးတော့အကုန်လုံးလိုက်ပြီးတော့ဖန်တီးပေးနေတာအဲတော့ ကာမောကဘောကဒိဋ္ဌောကဝိဇောကဆိုတဲ့ဩကရေရင်ကြီးရည်စည်းကြောင်းကြီး၄ခုရှိပါတယ်တဲ့သံဃာထဲမှာဒီရည်စည်းကြောင်းကြီး၄ခုကိုဘယ်ပုံပဲနည်းဖြင့်ကျင့်ပြီးတကလားဘယ်ပုဂ္ဂိုလ်ဟာကူးမြောက်ကျော်လွန်ပြီးသွားနိုင်ပါမလဲမြတ်စွာဘုရားအခုဥပမာအားဖြင့်ရည်စည်းကြောင်းကြီးတွေ

သဂရာခာခာသိသီလတပါနောသီလနဲ့ပြည့်စုံပြီဖြစ်၍သီလနဲ့ပြည့်စုံအားထုတ်ရလိမ့်မယ်သဂရာသီလတပါနောပညဝတုပမာဟိတောဣဇ္ဇတသိမ့်ပြီမိမိကိုယ်တွင်ဣဇ္ဇတတရား၌ကြံစီခြင်းရှုခြင်းရှိပြီဖြစ်၍တတိမာ သင်သောတတိနဲ့လည်းပြည့်စုံပြီးဖြစ်၍ပညာဝါထူးခြားသောအသိဉာဏ်ပညာနဲ့ပြည့်စုံသောပုဂ္ဂိုလ်သည်ဒုက္ခရံရောလုံးကုမြောက်ခြင်းကထဲရင်လာသောဩဃံဩဃလေးဇာပံမယာကြီးကိုတရတိရောလုံးကုမြောက်နိုင်ပါပေ၏ခန္ဓာတည်းဒီကြောင့်လေးခုကို ကူရမှာကသီလပြည့်စုံရမယ်တဲ့ပထမအချက်ကသီလပြည့်စုံရမယ်ဣဇာတကိုရင်းဘာနန္တရားတွေရှိရမယ်ဒုတိယအချက်ကတတိယအချက်ကတတိလည်းရှိရမယ်သရုပ်ထအချက်ကပညာလည်းပဲသိရမယ်ပညာဒါပါပဲသွားသီလအခြေခံရှိရမယ် သီလရှိပြီးရင်ကျူးကျူးတော့ပဲကျူးရမလဲအစ္ဆတာကျူးကျူးတော့ကိုတတိဖြစ်တတိဖြစ်လို့ရှိရင်သမာဓိလည်းဖြစ်တော့တာပေါ့သမာဓိလည်းဖြစ်သမာဓိဖြစ်ပြီးဒီကလာပညာဖြစ်အဲအလုံး၅ခုနဲ့တူတယ်၅ခုရှိတယ်မယ်သီလကတစ်ခုအစ္ဆတာကျူးတယ်ဆိုတာအစ္ဆတာကျူးတယ်ဆိုတာလည်းဟို၃ခုနဲ့ကတော့အတူတူပါပဲ။

နာမဆောက်မှုကလေးပြီးရတယ်လေဆိုတော့သီလပန်ရှင်းအတွင်းမှာပင်ကြံရှုမှုရှိတတိထင်လင်စိတ်တည်ကြည်ရင်ညာလင်းသိမြင်ဩဘာနဲ့ကုထွက်ယောဂီရှင် သီလပန်စင်အတွင်းမှာပင်ကြံရှုမှုရှိတတိထင်လင်စိတ်တည်ကြည်ရင်ညာလင်းသိမြင်ဩဃာနေကုထွက်ယောဂီရှင် ပါရခါခါသိသီလတံပါနောသီလနဲ့ပြည့်စုံသည်ဖြစ်၍ခါခါသိသီလနဲ့ပြည့်စုံပါမယ်။နေရောညရောကနေ့ရောနေ့ပြင်ရောဘူလာရောနောက်လာရောသီလစင်ကြယ်ပြီးတော့နေရမယ်။ဘုရားထုတဲ့ပုဂ္ဂိုလ်တွေမှာဆိုသီလစင်ကြယ်နေတာပါပဲ။ဒီလိုတရားမထုတ်လို့ပဲသီလဆောင်ထိနေတဲ့ပုဂ္ဂိုလ်သီလကတော့စင်ကြယ်နေကြပါတယ်။သီလဆောင်ထိနေတဲ့ပုဂ္ဂိုလ်အများကြီးကြပါတယ်။အဲဒီပုဂ္ဂိုလ်တွေဟာ ကာယကံနဲ့မကျุလွန်မှုဝစီကံနဲ့မကျุလွန်မှုဆိုသီလပြည့်စုံနေတာပဲအချင်းချင်းဝါချင်း၅ပါးသီလပေါ့၅ပါးသီလသိက္ခာပုလုံညုံနေသီလလုံညုံနေတာပါပဲယဟန်တော်များမှာတော့ယဟန်သီလတွေစင်သားမဏေမှာစင်သားမဏေသီလတွေရှိတယ်သာဝရာကာကသိင်သီလတံပါနောသီလနဲ့ပြည့်စုံပြီဖြစ်ပြီအဲဒီသီလပြည့်စုံမှုရလို့တဲ့တင်နာမှာပဲသူကတော့ ဣဇ္ဇတာစိန်သည်ဣဇ္ဇတာတရားကိုကြံစည်ကြံစည်ခြင်းရှုကြည်ခြင်းလေးရှိသည်ဖြစ်၍ဣဇ္ဇတာတရားကိုကြံခြင်းရှုခြင်းလေးရှိသည်ဖြစ်၍ဣဇ္ဇတာတရားကိုကြံစည်ခြင်းရှုဣဇ္ဇတာတရားကိုရှုရမယ်ဆိုလိုပါသီလသာရှင်အတွင်းမှာပဲကြာရှုမှုရှိအတွင်းမှာပဲကြာရမယ်ရှုရမယ်အတွင်းတရားဣဇ္ဇတာတရားတွေကိုယ်တွင်တရားတွေ

ပြီးနေတာပဲစိတ်ကြဲတယ်စိတ်ဆိုးတယ်နှလုံးမသာဘူးဟမ်ဘဝကိုပြီးနေတာစိတ်ပူရစိတ်ပူတာပြီးနေတာဝိသဒ္ဓမှာတော့စစ်ပေါ်တဲ့တရားတွေအကုန်လုံးရှိအကုန်လုံးပြီးပါတယ်မရှိရင်တော့မပြီးတာဒါကြောင့်မို့ဣဇဒာစိန်ဒီဣဇဒာတရားကိုယ်ရင်းတရားကိုရှုခြင်းကြံဉာဏ်လေးရှိသည်ဖြစ်၍ဣဇဒာတရားကိုယ်ရင်းတရားတွေကိုရှုပါသီလပန်ရှင်အတွင်းမှာပင် အဲဘိလာတန်ရှင်အတွင်းအတွင်းတရားတွေယူပါကြံရှုမှုရှိကြံရှုမှုအတွင်းတရားတွေကြံရှုမှုရှိရမယ်တတိမာတတိထဲနေဖြစ်ဝါထင်တော်တတိနဲ့ပြည့်စုံနေဖြစ်ပြီရှုရင်တတိဖြစ်တော့တာပါပဲမရှုရင်တတိမဖြစ်ဘူးရှုတော့ကိုယ်ဟာတတိပဲအမှားရနေတာပဲ မှတ်တယ်ရှုတယ်ဆိုတာသတိပြားလေးပဲသတိမရှိရင်သူမယူအဲဒါမှတ်တိုင်းရှုရှုတိုင်းမှတ်တိုင်းဟာမှတ်ရတဲ့သတိပြားလေးသူထင်းနေတာသတိဖြစ်ရင်သတိဖြစ်တဲ့ဌာနသတိဖြစ်တဲ့အာယုံပေါ်မှာစိတ်ကြည်သောတာပါပဲသမာဓိဖြစ်တယ်သူသမာဓိတော့ကောင်းစွာတည်ကြည်သောစိတ်နှလုံးရှိပြီးဖြစ်၍သူသမာဓိတော့ကောင်းစွာတည်ကြည်သောစိတ်နှလုံးရှိပြီးဖြစ်၍စိတ်တည်ကြည်ရမယ်သမာဓိဖြစ်

မြင်ပြီးကြောက်ကြပြီးကြောက်ပဲသာလူဆိုင်မနေဘူးကိုယ်အာယုံနဲ့ကိုယ်သွားတယ်သူကိုကျူးတဲ့အာယုံလေးပေါ်မှာစိတ်ကလေးတွေတီးနေတာသမာဓိကျင့်အဲဒီလိုသမာဓိဖြစ်တဲ့အာယုံလေးပြီးတော့တာပဲဖောင်းတယ်ဆိုဖောင်းတက်လာတဲ့သဘောလေးတောင်းနေတဲ့သဘောလှူကြတဲ့သဘောလေးရွေ့တယ်ကြွတယ်ဆိုကြွတက်လာတဲ့သဘောလှမ်းတယ်ဆိုလှမ်းတဲ့သဘောရွေ့သွားတဲ့သဘော အဲစိတ်ကူးလေးဖြစ်ရင်လည်းစိတ်ကူးလေးဝေဒနာလေးတွေဖြစ်တော့ညောင်းတယ်ပူတယ်နားတယ်ကျင်တယ်ခဲခဲတဲ့သဘောတရားလေးတွေအဲဒါလေးတွေအမှန်တိုင်းသိတာပဲတော်တော်ကြာရင်ဒီတရားလေးတွေချူရဲချူရဲဖြစ်ပြီးကြောဖြစ်ပြောတော့မမြဲတာလေးတွေလည်းသိတာပဲမမြဲတာပြီးတော့ဆင်းရဲတွေပဲလို့လည်းသိတာပဲပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးဒီဥစ္စာတွေသူ့အတူဖြစ်ပြနေတဲ့သဘောတရားတွေကြီးတယ်ပဲဒါပဲသိတာပဲကိုမဖြစ်ချင်တာတွေပဲဖြစ်နေတာဟော ဘောကမမြင်မြင်လည်းမြင်သွားပြီမကြားရင်လည်းကြားသွားပြီဘောကမစဉ်းစားခြင်းမူစဉ်းစားစိတ်တွေဖြစ်နေပြီဘောကညောင်းတာပူတာတွေဖြစ်ခြင်းသူဟာဖြစ်နေဘယ်နဲ့မှမလာနိုင်ဘူးဘောကဘောကမမေ့ခြင်းမမေ့သွားပြီဟိုလိုမရှိတာတွေလည်းဖြစ်ဘောကလိုရှိတာတွေကောင်းတဲ့ဥစ္စာတွေလည်းပဲမပြောစီခြင်းမူအဲ့ဒါတွေပြောပြောသွားကြဖြစ်စေသွားကြတာတွေတွေ့ရတော့သူသဘောတည်းသူဟာသူဖြစ်နေတာပဲလို့ နေပူတာတော့မိုးရွာတာတော့သူသဘောတည်းသူဖြစ်နေတာကိုယ်နဲ့ဘာမှဆိုင်ကိုယ်ကဘာမှလုပ်လို့မရအဲ့ဒါလိုပဲကိုယ်တည်းကတရားတွေလည်းသူသဘောတည်းသူဖြစ်နေတဲ့ပြည့်နေတဲ့တရားတွေတဲ့ဖြစ်ပြနေတဲ့တရားတွေကိုယ်လိုတိုင်းဘာမှမဖြစ်ဘူးအဲ့ဒါကြောင့်အနတ္တတရားတွေပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားတွေပဲလို့ဒီလိုလဲရှင်ရှင်သဘောကြပြီးပြီးတာပဲအဲ့ဒါကြောင့်ဉာဏ်ဝါ အသိပညာနဲ့လည်းပြည့်စုံပြီးဖြစ်၍ဉာဏ်နဲ့ပြည့်စုံပြီးဖြစ်ပညာဝအသိပညာနဲ့ပြည့်စုံသောပုဂ္ဂိုလ်သည်ဒုတ္တရံကျော်လွန်ကုမြောက်ခြင်းကဆဲရင်လာသောဩဃဩဃလိယသံဃာကြီးကိုတတိကျော်လွန်ကုမြောက်၍သွားပါ၏သီလပါရှင်အတွင်းမှာပင် ကြံရှုမှုရှိတတိထင်လင်းဒီလပါရှင်းပြီးတော့ဒီလစင်ကြအတွင်းမှာပင်ကြံရှုမှုရှိပြီးတော့ဒီလိုစကြရမယ်ဒီလပါရှင်းအတွင်းမှာပင်အတွင်းမှာပင်ကဒီရင်ကြတာလို့မျိုးအတွင်းမှာပင်ကြံရှုမှုရှိနောက်နောက်ဘက်ကတဝက်နဲ့စမှာဖြစ်တော့မှာတော့အဲအတွင်းမှာကြံရှုမှုရှိရမယ်အခုဘိုက်ကဖောင်းဘိုက်ကဝမ်းမိတ်တဲ့လှုပ်ရှားတဲ့ရုပ်ကလေးတွေရှိနေဖောင်းနေပင်နေအတွင်းရှိနေတာအစ္ဆဒတရားတွေရှိနေ သူကပေါက်ပယ်ကြတဲ့ချင်းဖြစ်ပြနေတဲ့ရုပ်တရားတွေကျူနေတာပဲဖောင်းတယ်လာလိုက်ပင်ကြသွားလိုက်ဖောင်းတယ်လာလိုက်ပင်ကြပဲလည်းဒါတွေကျူနေသွားတဲ့အခါဆိုရင်ခြေလမ်းခြေတော့ကျောကနေပြီးတကလားရွေ့ကြသွားတဲ့ရုပ်တွေဟောကြရင်သွားခြင်းတဲ့စိတ်ကလေးဖြစ်လာရင်အဲ့ဒီစိတ်ကလေးကအတွင်းကပဲဗျာကိုယ်တည်းကတရားတွေလက်ကိုယ်ကြဆမ်းကြပြီဆိုရင်ကိုယ်ခြင်းတဲ့စိတ်ကလေးမှားလိုက်ကြရင်ကိုယ်ရာလေးမှားလိုက်ကြရင်ကိုယ်ရင်းတရားတွေ

ကြလာတဲ့အာယုံဖမ်းယူလိုက်တာပါဒါလည်းပဲသူအတွင်းတရားနာကြကြတဲ့အတွင်းတရားရနာတဲ့ရင်ကျူနေတာတော့ဟိုကြားတွေလိုက်ပြီးတော့စဉ်းစားနေတာမဟုတ်အဝေးကမလားအဝေးကဲ၍ဝေးစိတ်ကထွက်သွားလို့ချင်းအဲ့ဒီစိတ်ကလေးကျူရကြပြီအဲ့ဒီစိတ်လည်းအတွင်းတရားပဲသူကစိတ်ကူးတာကိုစိတ်ကူးတာစိတ်ကူးလေးအတွင်းတရားလေးပဲသူသူကဝေးထွက်သွားတယ်လို့ပြောတာပြောတာသူဖြစ်တော့အတွင်းကနေပြီးဖြစ်တာပဲအဲတော့ သီလပါရှင်အတွင်းမှာပင်ကြာရှုမှုရှိတတိထင်လင်းဟောတတိလည်းထင်ပါပြီစိတ်တည်ခြင်းတဲ့ကျူတဲ့ကျူတဲ့စိတ်ကလေးကလည်းတည်နေတယ်အာစသည်ကျူပါသာသိမတည်သေးဘူးနောက်ကြာလို့ရှိရင်ကြာလေးလေးစိတ်ဟာတည်နေလေပဲဒါတော့အမှန်တည်ပါတယ်စိတ်တွေဘယ်မှကိုမသွားတော့ဘူးကျူမှတဲ့အာယုံလေးတွေပဲတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကြောက်ပြီးတော့သူကျူအာယုံလေးတွေမှာလိုက်ပြီးတော့တည်နေတယ်

အဲ့ဒါလည်းညာနဲ့ရှင်နေလင်းလင်းပြီးမြင်သွားပြီရဲ့အကုန်လုံးပြီးမြင်သွားရင်အကုန်လုံးကသာလွတ်မြောက်သွားမှာပဲတသေးတစ်ပိုင်းပြီးမြင်တသေးတစ်ပိုင်းကလွတ်မြောက်သွားမယ်ဩဃံတရတိဒုဒရံအဲ့ဒီလိုပြီးမြင်လို့ရှိရင်စိတ်တည်ခြင်းရဲ့ညာလင်းပြီးမြင်ဩဃာနဲ့ကူးထွက်နိဗ္ဗာန်ကူးထွက်ယောဂီရှင်ဩဃဩဃလေးပြာဗာမရာကြီးအဲဒီကနေပြီးတော့မနာနဲ့တဲ့ ရင်ရင်ကြီးပေါ့လေရင်ကြီးကကူးမြောက်ပြီးသွားပါတယ်ဘောဓဘာတိမေဖို့ရောက်သွားလို့ရှိရင်ဒိဋ္ဌိဩဃာကြီးဒိဋ္ဌိရင်ကြီးကကူးမြောက်သွားတယ်ဒိဋ္ဌိမိစ္ဆာယူအမှားတွေအဲ့ဒါတွေသူလက်မခံတော့သူကဘာလို့လဲဆိုသူတရားမှန်ပြီးသွားပြီဟာပေါ့ တရားမှမသိသေးရင်ဟိုတရားကဟုတ်တယ်လို့လို့ဒီတရားကဟုတ်တယ်လို့လို့ဟိုဘာသာကမှန်တယ်လို့လို့ဒီဘာသာကမှန်တယ်လို့လို့ ਨੇ ဝေခွဲလို့မရဘူးဒီလိုဟာတွေရှိတယ်အဲဒါတခြားတခြားသောဘာသာတရားတွေကိုကြားလို့ရှိရင်အဲဒီလိုဟာပုဂ္ဂိုလ်တွေကဝေခွဲလို့မရဘူးမခိုင်းပါဘူးဒါနဲ့တချို့ကိုဘာသာတရားကလည်းခိုင်ခိုင်မြဲမြဲမရှိတဲ့ပုဂ္ဂိုလ်တွေကဟိုဘာသာတွေလည်းကြောက်သွားတာပဲ ဘူဝါဒယုတ်ဝါဒတွေဆိုကြည့်တဲ့လောကရတိအဲထုံးကားလာတော့လောကရပညာကနေပြီးဒီကလာအကြောင်းအရာတွေရှိတယ်အဲဒါလည်းနေပြီးဒီကလာအဲစဉ်းစားလိုက်တဲ့အခါကာလကြလို့ရှိရင်ဘူကခိုင်ရင်မှမရှိရင်ယူရဖောက်ပြန်သွားနိုင်တယ်ဖောက်ပြန်သွားရတယ်ဒါကြောင့်တချို့ပုဂ္ဂိုလ်တွေအခုဖောက်ပြန်တာသူစာရီပေရီသင်ထားပြီးတော့ ndị a na-ewu ụaị ụ hriab ime bụ a ia saji na ọrụ ọhụrụ adịghị n eụya wu ia ဟောတာပါတိမေဖို့ညာရောက်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မပြည့်ရဘူးဒါတော့ဖြင့်မနည်းမှမပြည့်နိုင်တော့ဘူးမနာကောင်းပါတော့အဲ့ဒီဒါဘောဓဘာတိမေဖို့ရောက်အောင်အားထုတ်လိုက်ရင်ဩဃ၄ပါးယင်၄ပါးကယင်တစ်ခုတော့ကျော်သွားပြီပေါ့လေဒီစည်းကြောင်းတစ်ခုတော့ကျော်သွားပြီလွန်သွားပြီဉာဏ်သာကဘာလို့ဉာဏ်သေးတော့ဆိုတော့ဩဒီစည်းကြောင်း၃ခုတောင်ဉာဏ်သေး

တော်တော်သက်သာဝင်ရမယ်ရည်စည်းကြောင်းကနှစ်ကြောင်းကြာနေတယ်ဘဝရည်စည်းကြောင်းဘဝဘဝလေးတော့သူကကိုယ်ဘဝလေးနဲ့ကိုယ်သာတော့ရှိတယ်ဒါကငါ့မယ်ပြီးတော့အနိစ္စဒုက္ခအနတ္တတွေအဲအနိစ္စဒုက္ခသဘောတရားတွေကိုအကုန်လုံးသူကနေရာတိုင်းမှာရှင်းပြီးတော့မသိသေးဘူးကြံသေးတယ်တချို့နည်းနည်းပါးပါးကြံနေတယ်အဲဒါကြောင့်အဝိဇ္ဇာကလည်းရှိနေတယ် အဲဒီအဝိဇ္ဇာလည်းဘယ်ကြမှာကုန်လုံးဆိုတော့ဒါကအာရတမယောက်ညာနာပြင်မှာဘဝကြီးကြောင်းနဲ့အဲအဝိဇ္ဇာယူကြောင်းဒီယူကြောင်းကြီးတစ်ခုကတော့ညာနာပြင်မှာပဲကြော်လုံးပြီးသွားမယ်အဲ့ဒီအောင်အထောက်အမှာပေါ့ကြက်ကြက်သူသားမအောင်လား

amụrụ ahaa lụee da hụa ama ụha amaigri ei ayaelu ee na-eieii o

na-ebu ụl ee gaaụwa llje bidi gbapụye ja bọ ụrụmee kaowụye aja mbọ ụrọ mee လိမ်မိုးရာအကြောင်းပေါ်လာမယ်မတော်မတရားပြုပွားအကြောင်းပေါ်လာမယ်အခုလည်းလည်းဇေမာပဲကာမဂုဏ်အာယုန်တွေခံစားအောင်လို့မတော်မတရားပြုပွားတဲ့အကြောင်းတွေပေါ်လာတယ်လို့ဟာတွေရှိတာပေါ့။อืมဒီဒီကြောင့်ကကြောက်ကြကောင်းတယ်။အဲဒီဒီကြောင့်လိုက်သွားလို့ရှင်တော့ပယ်လေးပါသွားရင်လည်းလို့ကသူကြောက်ကြကောင်းတယ်လို့က။အဲဒါကာမကြီးဒီကြောင့်ပဲ။ကဲဆိုဘဝ၌ဘာယာနိတ္တထာကို ayirianwụ vọri ownhị manya ibdawe eeb

မာသောအယူမာသောအယူဟုသမျှကိုဒိဋ္ဌောကဒိဋ္ဌိရည်စည်းကြောင်းဟုခေါ်သည်မာသောအယူဟုသမျှကိုဒိဋ္ဌောကဒိဋ္ဌိရည်စည်းကြောင်းဟုခေါ်သည်မာသောအယူဟုသမျှကို ဒိဋ္ဌောကဒိဋ္ဌိရည်စည်းကြောင်းကိုခေါ်သည်အဲဒိဋ္ဌိရည်စည်းကြောင်းတွေက62မျိုးရှိပါတယ်မိစ္ဆာဓမ္မသရတုံမှာဟောထားတယ်အချင်းချုပ်ဆိုရင်တော့အဲမှတ်လို့ပြုလို့လည်းအောင်၃ခုပဲမှတ်ပါတော့၃ခုကတော့၃ခုကတော့ကိုသတ္တတာဒိဋ္ဌိဩစိရာဒိဋ္ဌိနဲ့အဲဘုရားသခင်ခံစင်းတယ်ဆိုတဲ့ဒိဋ္ဌိနဲ့၃ခုလောက်ပဲမှတ်ရမယ်လေ၃ခုလောက်ဆိုရင်လုံလောက်နေပါပြီ အဲ့ဒါမှတဲ့ဇီဝရတွေတတဝါအမြဲတမ်းတည်ငြဲပြီးတော့နေတဲ့ဒီဘောကပြီးတော့ဟိုဘောကြောင်းသွားတာလည်းကောင်းထယ်လိုက်ပဲတတဝါကောင်းလေးလည်းဟိုဘောဒီဘောကြောင်းပြီးတော့တည်ရှိနေတယ်တင်ရသတ္တရတိတိခေါ်တယ်တတဝါသေပြီးတဲ့နောက်သူ့လိုလိုပြောက်သွားတာဘာမှမရှိတော့ဘူးလို့ဆိုရင်သူကရရုပ်ဝါဒမျိုးပေါ့ဒါကဥစ္စရတိတိခေါ်တယ်အဲတတဝါနဲ့လောကကြီးကို

အယူဆဆိုတာကိုယူမှန်းလာတော့ကိုစွဲမိမှတော့ကိုတကယ်တည်းမှာနှကြောက်ကြကောင်းတယ်ကွာဘယ်လိုမှဖြစ်လို့မရဘူးအမှန်တရားတွေသိပြီမဲ့လည်းကိုယူတွေကမစွန့်နိုင်ဘူးသူကတော်ဆက်တယ်သူကတော်ကိုဆက်ပါတယ်ကိုယူတွေကမစွန့်နိုင်ဘူးကိုစွဲလာမိတဲ့ဥစ္စာတွေကလုံးလုံးဖြတ်ပြရမှာတဲမလွယ်ဘူးစွဲမိမှလည်းနှကြောက်ကြကောင်းတယ်ယူကြီးကြောင်းနဲ့မျောပါနေတာလည်းတော်ကိုတူပါတယ်

သစ္စာလေးပါးကိုအမှန်တိုင်းမသိတာမာယင်းစွာသိတာကအဝိဇ္ဇောကအဝိဇ္ဇာရည်စည်းကြောင်းကိုခေါ်သည်သစ္စာလေးပါးကိုအမှန်တိုင်းမသိတာမာယင်းစွာသိတာကအဝိဇ္ဇောက ဝိဇ္ဇာယူကြောင့်ကိုခေါ်သည်အဲဝိဇ္ဇာယူကြောင့်ဆိုတာကသစ္စာလေးပါးမှန်တိုင်းမသိဘူးဒုက္ခဆင်းရဲတွေကိုမသိဘူးမသိုံနဲ့မဟုတ်ဘူးအမှားလည်းသိတယ်ချမ်းသာတွေပြင်းတယ်အခုတွေ့ကြုံနေရတဲ့အာယုန်တွေအကုန်လုံးဆင်းရဲတွေပဲဒုက္ခသစ္စာတရားတွေပဲ ခန္ဓာ၅ပါးတရားတွေဒုက္ခသစ္စာတရားတွေမျက်စိကမြင်နိုင်မြင်နိုင်ဖြစ်ပြနေတာဒုက္ခသစ္စာတရားနားကကြားတယ်ဖြစ်ပြနေတာဒုက္ခသစ္စာတရားတွေပဲဆင်းရဲတွေကြီးတယ်ပဲအဲ့ဒါတွေဆင်းရဲလို့မထင်ဘူးဆင်းရဲလို့အမှန်တိုင်းမသိဘူးဆင်းရဲမထင်ဘူးဘယ်ဟုတ်လဲလို့ချမ်းသာတော့ခဏလေးအဲ့ဒီလိုပြောမှထင်နေတာအဲ့ဒါအဝိဇ္ဇာပဲအဲ့တော့တဏှာဆိုတာနိစ္စပါရမှုလူချင်းမှု တောင်းတာမို့အဲ့ဒါဆင်းရဲကြောင်းတရားပဲသူရှိလို့သူ့နောက်လိုက်ပြီးတော့ဘလို့ရှိတာတွေလိုက်လို့နေရတာသူကတိုက်တွန်းနေသူကခိုင်းတာတွေကြောက်လို့နေဒုက္ခတွေသိကြောင်းဒါပေမဲ့လို့အဲ့ဒါကိုဆင်းရဲကြောင်းလို့မသိဘူးဆင်းရဲကြောင်းမှမသိဘူးသူတွေကဘာတင်းနေလဲချမ်းသာကြောင်းလေးထင်တယ်သူလေးရှိမှနေရာကြပြောစရာကောင်းဧတမူတာမူလေးရှိမှပဲနေလို့ထိုင်လို့သူတို့ပြိုကြည့်နေလို့ထိုင်လို့ကောင်းတယ်လို့ထင်နေတာပေါ့

နေလို့တယ်လို့ကောင်းတယ်လို့ထင်လို့နှိစ္စသားစရာအာယုန်တွေကြာပြီးတော့ပြေးနေရတယ်။ဟာမြင်စရာကောင်းတွေကြာပြီးရကြားစရာကောင်းတွေနားစရာကောင်းတွေစားစရာကောင်းတွေသိစရာကောင်းတွေအဲအကုန်လုံးကောင်းတဲ့ဟာတွေကိုကြားကြံပြီးတော့ပြေးနေရတယ်။ညီမှုနေရတာနဲ့တူပါရဲ့သူကတော့ကိုတူပါတယ်။အဲဒါဈာနာကြောင့်ထင်လို့အမှန်တည်းမသိုံနေမဟုတ်ဘူးအမှားပြောင်းမှပြန်ပြီးတော့ကိုမှားရင်းစွာသိနေတာဒါအဝိဇ္ဇာပဲ။

အဲနွားနဲ့ကျွန်းနဲ့ဖက်ပြီးတကလားမနာလူမိုးရမကြောင်လောက်ရတာပဲနေကဒါပင်မတော့ပင်မမတော့ပြီးတော့ဒါပဲမဲ့တော့ဒါမလုပ်လို့ရှိရင်ဒီစားရတဲ့ရင်နေထိုင်ရပြည်စုံအောင်သူကလုပ်ရတယ်ဆမ်းမကြောင်လုပ်ကလေးပဲသူကကုသရောင်းဝယ်တဲ့ပုဂ္ဂိုလ်တွေလည်းကုသရောင်းဝယ်တဲ့လူတွေအချိန်မီသူကသွားရတယ်လားတဲ့အရေးပြခံပါကလုပ်ရတာပင်မတော်တယ်ပင်မတယ်ဒါပဲမဲ့တော့ဒါမလုပ်လို့ရှိရင်စားရတဲ့ရင်နေထိုင်ရပြည်စုံအောင်မဟုတ်ဘူးလုပ်ရတယ်

တရားတော်သူကြောက်ပြီးတော်တာတည်းတယ်သူကအဲဒါသမ္မာကြောင့်ဖြစ်တဲ့မဂ္ဂင်7ပါးတရားအလုပ်ကိုသမ္မာကြောင့်မှမသိဘူးတဲ့ဆင်းရဲတဲ့အလုပ်ပဲလို့ထင်နေတတ်တယ်တဲ့ဒါဝိဇ္ဇာတွေဝိဇ္ဇာတွေအဲဝိဇ္ဇာအကြီးတွေတွေမသိနေတွေပဲဒီမှာအဲဒီဩဃလေးပါးကိုဘယ်ဘယ်နည်းနဲ့လွန်မြောက်သလဲဆိုတော့သဗ္ဗရာသီလသဗ္ဗံနောပညဝတုပမာဟိတော

ကိုယ်တွင်တရားရှိရမယ်ကိုယ်တွင်တရားရှိတဲ့အခါမှာသတိဖြစ်လိမ့်မယ်ပမာတိဖြစ်လိမ့်မယ်ညာညာဖြစ်လာလိမ့်မယ်ရှင်ရှင်အပညာနဲ့ဖြစ်ပြီးတော့ယုတ်တရားနာတရားတွေကိုယ်ပိုင်ညာနဲ့ပိုင်းခြားပြီးတော့သိလာလိမ့်မယ်ဖြစ်ပြတဲ့တရားတွေကိုယ်ပိုင်ညာနဲ့ပိုင်းခြားပြီးသိလာလိမ့်မယ်အနိစ္စဒုက္ခအနတ္တသဘောတွေကိုယ်ပိုင်ညာနဲ့ပိုင်းခြားပြီးသိလာလိမ့်မယ်ဒီလိုသိပြီးတော့နောက်ဆုံးဆင်းရဲခါသိဉာဏ်နဲ့နိဗ္ဗာန်လည်းသိတဲ့အရိယာမဉ္ဇဏ်နဲ့ဉာဏ်တွေဖြစ်လာမဉ္ဇဏ်ပညာပညာတွေ

ရဟတဖုန်ညာရောက်တဲ့ခါကာလကြတော့အဝိဇ္ဇာဩဃနဲ့ဘဝဩဃနဲ့အဝိဇ္ဇာဩဃဘဝရည်ရင်နဲ့အဝိဇ္ဇာရည်ရင်ကြီးကျော်လွန်သွားပါလိမ့်မယ်ဒါကိုမြတ်စွာဘုရားဟောတာဆိုင်သူအောင်တော့သီလပါရှင်အတွင်မှာပင်ဉာဏ်ရှုမှုရှိတတိထင်လင်း စိတ်စီကြည်ရင်ညာလင်းသိမြင်ဩဃာနဲ့ကူးထွက်ယောဂီရှင်သီလတန်ရှင်အတွင်းမှာပင်ကြံရှုမှုရှိတတိထင်လင်စိတ်တည်ကြည်ရင်ညာလင်းသိမြင် ဘောဂာနေကုထွက်ယောဂီရှင်အဲတော့တပိုင်းဘောဓုရသတိဩဃံဆိုတဲ့မိဂုံးကပြည်သွားနောက်မိဂုံးကကြားနေတယ်ငါဆိုပြဆက်ပြီးတော့ပြည်ပြန်တယ်ကောရတရတိအာနဝံဣရာဤလောက၌ဘောဘေသောပုဂ္ဂိုလ်သည်အာနဝံနဲ့ပြလှသော

ဟောက်ကလည်းထောက်ပြီးစရာမရှိအထက်ကလည်းသွက်ကင်စရာမရှိအောက်မှာလည်းပဲထောက်ပြီးစရာမရှိတော့အပယ်လေးပါးကြောင်ကြာသွားနိုင်တယ်အထက်မှာလည်းသွက်ကင်စရာမရှိဘူးတဲ့ဇမစီကြောင်တက်လည်းပဲတော်ကြတယ်ပြန်ကြနိုင်တာဘာမှထောက်ပြီးစရာမရှိဘူးအာနေရာတဲ့မနစ်မြုပ်အောင်လို့အထက်ကလည်းဆွဲတယ်ပြန်ပြီးအောက်မှာလည်းတည်ကြမရှိဘူးတဲ့ဟုတ်တယ်ကြာစဉ်းစားလိုက်ရင်တို့ကြောက်ကြကောင်းတယ်။ဗာမရကြီးရင်ကြီးတဲ့

မြင်ရတဲ့အသင်းတွေကောင်းတယ်လို့ထင်ပြီးပါရတယ်။ရတဲ့အသံတွေကောင်းတယ်ထင်ပြီးပါရတယ်။နားတဲ့အနားတွေစားတဲ့ရတာတွေတွေ့ထရတဲ့တွေ့ထတွေအဲ့ဒါတွေကောင်းတယ်လို့ထင်ပြီးတော့နေတာ။ကာမပညာတွေခေါ်တယ်။ကာမဂုဏ်တွေအကောင်းထင်ပြီးတော့ပါရနှစ်သက်ဆွဲလာပြီးတော့နေတာ။ကာမရာဂဘာဝစဉ်လို့လည်းခေါ်တယ်။ဒီမှာတော့ကာမပညာလို့သစ္စာတရားဟောတာ။အဲဒီကာမပညာ ကာမဂုဏ်နဲ့တာဆွဲပြီးတော့နေတဲ့အမှတ်ပညာလေးကဒါလေးကရှင်းရမယ်ဒါလေးရှင်းရမယ်ဆိုတော့ဒါလေးကိုပယ်ရမယ်လို့ဆိုတာပါပဲဒါလေးကျင့်အောင်အားထုတ်ရမယ်ဘာဝသင်ယောဇနာစီကောလုံးဝမှာဗာရစေဟုသောမြတ်တို့ကိုကြော်လွန်၍သွားတော်ဘာဝသာဝနာစီကောလုံးဝကံဘုံအလုံးစုံသောဗာရစေတို့ကို ကျော်လွန်၍သွားသောပုဂ္ဂိုလ်သည်အလုံးစုံဗာဟစဉ်တွေကိုကျော်လွန်ပြီးသွားမယ်။ကာမရာဂဗာဟစဉ်ကင်းုံနဲ့မကသေးဘူးတဲ့နောက်ဘဝရာဂတို့ဇာဘာရဒိဋ္ဌိမာနအစရှိသောဗာဟစဉ်တွေအလုံးဗာဟစဉ်10ပါးရှိပါတယ်။အဲဒီဗာဟစဉ်တွေအကုန်လုံးလည်းကင်းရမယ်တဲ့ဒီဥစ္စာတွေ။ ဝရာကဆိုတော့ဘဝတွေကိုပါရပြီးတော့သွဲနေတာဘဝနဲ့တခါလဲတွယ်နေ။ဇာဝရပฏิကတန်ရောစဉ်ဆိုတာကလည်းပဲသိဆိုးစရာအာယုံလေးတွေနဲ့သူကဆက်သွဲဆက်တွယ်နေတယ်သိဆိုးမိရင်သိဆိုးမိတဲ့အာယုံတွေပြန်ပြန်တိုက်တယ်။တချို့သိတူရတဲ့ပုဂ္ဂိုလ်ရှိတယ်။ခလုံးညာတိုက်လို့ကျင်ပြင်းနေတိုက်အောင်ဟဲ့ဆိုနောက်တစ်ခါပြန်ပြီးတိုက်လိုက်သေးတယ်သူကအဲ့ဒါလိုပဲ။ဒေါသကမသိဆိုးစရာအာယုံလေးရလို့ကျင်တက္ကတက္ကသွားပြီးတော့တိုက်နေတယ်ဒါလေး။

အတွေ့တွေတဲ့အောင်၆ပန်းနဲ့စပြီးတကရာတွေ့ရနေတဲ့သဘောတွေပန်ရောစင်တွေပါပဲအတူကျုပ်တော့တွေ့ရနေတဲ့သဘောတွေအောင်၆ပန်းနဲ့စပြီးတော့လွတ်လွတ်မရဘူးသူကတွေ့နေတဲ့သဘောတွေတနည်းနည်းနဲ့တွေ့တယ်ကောင်းသောတွေ့ခြင်းရှိတယ်မကောင်းသောတွေ့ခြင်းရှိတယ်ဟုတ်ဒီကာမရာဂတို့ဘဝရာဂတို့ကတော့ခင်မင်ပြီးတော့တွေ့တာဆိုတတိကတို့ကတော့ကိုအဲ့ဒါကပြင်းမပြီးတော့တွေ့တယ်သူကဆက်ကျင်မဲ့လုပ်ပြီးတော့ကိုသွားသွားတိုက်တယ်

နန္ဒီဘဝပရိက္ခိနောနန္ဒီရာဂနှင့်ဘဝကုန်ပြီးပြီဖြစ်၍အဲ့ဒီပုဂ္ဂိုလ်မှာနန္ဒီရာဂဘဝတွေလည်းကုန်သွားပါပြီနန္ဒီရာဂဆိုတာကြာကြာရအယုံလေးကိုနှစ်သက်တတ်တယ်တဆွဲတတ်တယ်နန္ဒီရာဂခေါ်တယ်ကောင်းရင်သူကအကုန်လုံးလက်ခံလာပဲနန္ဒီရာဂကတော့နေရာကလာခဲ့မလားကောင်းရင်သူကလက်ခံကြာရကလည်းလက်ခံနာရက

ဘာဒါဆွဲပြီးတော့နေတဲ့ကာမရာဂဘာဝစဉ်လည်းကုန်ပြီကြံတဲ့ဘာဝစဉ်လည်းကုန်ပြီဆိုရင်ဖြင့်ဒါနိရာဂကလည်းကာမရာဂဘာဝစဉ်မျိုးဘဝရာဂဘာဝစဉ်မျိုးပါပဲအဲဒါကုန်သွားပါပြီတဲ့အဲဒါကိုဘဝဆိုတာကလည်းဘဝရာဂဘာဝစဉ်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်တာပါလေဘဝတွေလည်းကုန်သွားပါပြီတဲ့ဖြစ်เสียဘဝမရှိတော့ဘူးတဲ့ဒီပုဂ္ဂိုလ်မှာအဲဒီပုဂ္ဂိုလ်ဟာဖြင့် နာနိဘဝပရိက္ခိနောပောဂံပိရဏတတိသောတောပုဂ္ဂိုလ်သည်ဂာမိရေနဲ့စွာသောဂာမိရေနဲ့စွာသောသန္တရာရည်ရင်တဲ့၌ဂာမိရေနဲ့စွာသောသန္တရာပင်လေတဲ့၌နာပိရတိမနစ်မမြုပ်ဖဲရှိလေတော့ဤအဲဒီပုဂ္ဂိုလ်ဖြင့်သန္တရာတဲ့မနစ်ဘူးသန္တရာကလွံ့မြောက်သွားပြီ

အသက်ရှင်နေတဲ့အကောင်ဝင်လေးနေနဲ့တကယ်ရှင်းနေတဲ့ဥစ္စာမရှိတော့ဘူးအဲ့ဒါမစွဲလောက်စဉ်းစားတယ်စဉ်းစားတယ်ယုံနာနေပဲဖြစ်တဲ့တရားတွေပဲပြပြီးရှင်းပြီးတော့ပြီးဝိသိကိစ္စတော့ယုံမှမရှိတော့ဘူးခရတရားပံကမိမိတို့ကျင့်တဲ့အကျင့်ဒါမှားနေတာပဲသူစားမှားတယ်ဟုတ်လေသလားမဟုတ်လေသလားယုံမှမရှိဘူးအဲ့တော့ သီလပရပရာမာသတဲ့ဟိုယူအကောင်းလို့ဒီယူအကောင်းလို့ဟိုကျင့်မှန်လို့ဒီကျင့်မှန်လို့နဲ့လိုက်လိုက်နေတဲ့ဥစ္စာသီလပရပရာမာသအဲ့ဒါမရှိဘူးသူကသူကကျင့်မှန်လေးရတာကြာကိုသွားကြဝစတိုင်းစတိုင်းလေးတွေအခုရှုနေတဲ့ဒါလေးအကျင့်မှန်လေးအဲဒီလားတိုင်းဒီတိုင်းဒီတိုင်းရှုမှပဲမဖို့နေပါဆိုရနိုင်တယ်ဆိုတော့သူကျင့်တယ်အဲ့ဒါကြီးကျင့်တယ်ဒါတော့ အပယ်လေးပါးကြတော့ပြင်းထန်တဲ့အကုသိုလ်တွေတဲ့သူတို့ဘာသက်သချင်းခိုးခြင်းအစရှိတော့လွန်ကျူးကျူးအကုသိုလ်တွေအဲ့ဒါတွေလည်းသူပြုလို့လည်းစိတ်မရှိဘူးအဲ့ဒီတရားစိတ်တွေမထက်တာတော့အဲ့ဒါတွေကင်းသွားဒါတွေကင်းသွားတော့ဒီပုဂ္ဂိုလ်အပယ်လေးပါးမကြဘူးပယ်တန်တရားမနှင်းမြုပ်တော့တော်တော်လေးပေါ်နေပြီပေါ့ဗျာနည်းနည်းလေးတပိုင်းစားပေါ်လဲတော့ပေါ်လာတယ်လို့သွားမှာပေါ့

ယူပဗြဟ္မဘုံအာယူပဗြဟ္မဘုံတွေလည်းမရှိဘူးသူကတော့အကုန်လုံးပေါ်သွားပြီတဲ့ဘုံ31သံဃာကြီးတစ်ခုလုံးကဟိုမနစ်တော့ပါဘူးကြော်လွန်သွားပါပြီအောက်ကလည်းဒီစရာမရှိအထက်မှလည်းမကြအောင်ဆွဲကင်ထားစရာမရှိတဲ့သံဃာထဲမှာအဲဒီလိုပုဂ္ဂိုလ်အားဖြင့်မနစ်မြုပ်ဘူးတဲ့ရဟန္တာဖြစ်တဲ့ပုဂ္ဂိုလ်ဘယ်မှမနစ်တော့ဘူးအဲဒီကြောင့်အာထုပ်ကိုရဖို့အာနသဗျာဟောတယ်တက္ကေတာရိသမုဂရိဆိုကြအောင်လည်း ကာမဂုဏ်နဲ့တဆွဲဆောင်ခြင်းမာယောဇဉ်များလွန်သွားလေလင်နန္ဒီရာဂဘဝကုံစင်ပင်လေမြေမနစ်ယောဂီရှင်ကာမဂုဏ်နဲ့တဆွဲဆောင်ခြင်း ie m ya alụlili m a nihu aha abụọ agụsi wereyosi m ie ya aa tle

ဖြစ်ပေါ်လာရင်ဖြစ်ပေါ်လာရင်ရှုနေလို့ရှိရင်ရှုပဲရှုလိုက်မှသူပြင်းနေတာပါပဲမရှုပဲနေတဲ့အခါတော့သူပြေဦးမှာပဲဒါကတော့ပြေဦးမှာဘယ်တော့ပဲတတ်နိုင်တယ်ဒီအစမှာတော့နောက်ပဲကြမှာသူပြင်းသွားမလဲဆိုအနာဂါမိမဲ့ရောက်မှသူပြင်းမှာဒါအနာဂါဖြစ်မှာပဲကျင်းမှာဗာယောဇဉ်များလွန်သွားလေတင်းတဲ့ဗာယောဇဉ်များအဲသာဘဗာယောဇနာတီကောဘာဘာဗံဩဇနာလုံးသောဗံဩဇဉ်တွေအတိကောလွန်မြောက်ပြီးတော့သွားလို့ရှိရင်

မြည်လည်းပဲဆိုရင်ဆိုပေါ်လေဒီမှာဒီမှာတော့တာယာရအောင်လို့မြည်ပင်လေရောမြည်ရောတဲ့တာအဲနာတိရတိမင်းမြုပ်တော်ပါဘူးတဲ့ပင်လယ်မြစ်မင်းယောဂီရှင်ရတာပင်လယ်ပင်လယ်မြစ်ထဲမှာသံဃာပင်လယ်မြစ်ထဲမှာပြင်ဒီပုဂ္ဂိုလ်မင်းမြုပ်ဘူးတဲ့အဲ့ဒီကြောင့်အာထုတ်ကိုရဘူးညဇာတရားဟောပါတယ်အဲ့ဒါဟောတော့ ဟိမဝဒနာကအလုံးသဘောကျပြီးတော့သွားပါတယ်။ဒါလည်းသူကသောတာပန်ဖြစ်လာပြီဟာပေါ့။ဒါလည်းသူတရားတော်မတိုးဘူးသလားဟုတ်ပဲ။အဲဒီနတ်ဒီအထုပ်ပတ်တိကပြောအောင်မှာပေါ့။ထုပ်ပတ်တိကဒီနေ့ပြောဒီနေ့ဒီနေ့ပြောမလို့ဒီနေ့ပြောမလို့လည်းမပြောကြရဘူး။ဒီနေ့တော့ပြောအောင်မှရှင်းမယ်။ဒီနတ်ဒီကသာမဏေတွေမဟုတ်ဘူးသူကနာဘလူတွေက။သတ္တဝါပြမြတ်စွာသတ္တဝါမြတ်စွာဘုရားလက်ထက်တုန်းကသာရပေဒဆရာတော်ကြီးတွေပေါ်တယ်ပထေကြီးတွေပါပဲ။တိုင်းဆရာကြီးတွေပဲကော အာသောမြတ်စွာဘုရားပရိနိဗ္ဗာန်သံသွားတဲ့အခါကာလအမျိုးသားနှစ်ဦးဗราတရားဖြစ်ပြီးသာသနာတော်ဝင်လာကြတယ်ဗราတရားဗราပဝိဇိတာတွေပေါ့ဗราပဝိဇိတာဘရာပဝိဇိတာတွေပြောလို့ကြည့်ကြတယ်ဘရာပဝိဇိတာဆိုတာဘေးတွေတမျိုးမျိုးအကြောင်းပြုပြီးဒီကလာသာသနာတော်ဝင်ပြီးရဟန်းပြုတာ

စိတ်ချမ်းသာတာပဲငယ်ငယ်လေးကစပြီးဒီကရလူတွေရဲ့အထိန်တွေရဲ့လက်ပေါ်မှာကြီးပွားကြီးပွားပြီလားအဲမြေကြီးပေါ်ကမနှင်းဘူးဆိုတာမြေကြီးနဲ့ကမထိဘူးမြေကြီးနဲ့မထိဘူးအဲ့တော့သာချမ်းသာနေလားနေလာတော့ခြေတော့ကမနှင်းရတော့တော့ကလည်းသိမ့်နုနေတော့ခြေတော့မှာမူးတွေတောင်ပေါက်နေဆိုတော့သူကอืมသူက

ဆောင်းလောင်းမဲ့ပုဂ္ဂိုလ်တွေအသင်ရှိတာပဲတရားဓမ္မတွေသူမတမ်းမဲ့ပုဂ္ဂိုလ်တွေကျဆုံးမခံမဲ့နဲ့လည်းသူမတမ်းမဲ့ပုဂ္ဂိုလ်တွေကရှိနေတာပါဘုရားလာမှာတော့နိုင်ငံဆိုလည်းပဲဝိပုယအကြောင်းသို့သာအကြောင်းရာနေရာတွေကလည်းဆင်းနေရှိပြီးသားတွေဘုရင်ကဘုရားပွင့်ကားသားကဆိုလို့ရှိရင်အကြောင်းလည်းကောင်းရှိတာမဟုတ်ဘူးသစ်ပင်အောင်နေရတယ်။ဆုံးကလည်းဆုံးကသွားလည်းတရားတရားမရှိတဲ့ပုဂ္ဂိုလ်တွေက ိန်တွေရောက်သွားလို့ချင်းဆုံးမကြတာမဟုတ်ဘူးတော့ကမလွယ်လွယ်ကူမဟုတ်ဘူးကာရတော့ဘုရားဘာသာကြီးတဲ့မဟုတ်ဘူးမှာတရားနောက်မှာပွင့်လာကြတာကြီးသူကဘုရားဘာသာကြောင့်ဘုရားဘာသာတရားကြောင့်ပြီးတော့မပြီးသေးဘူးသူကအဲဒီလိုနေရာမှာသွားပြီးတော့သာသနာပြုနေရတာကိုမြတ်စွာဘုရားနေတော့ကိုသုံးပါးပါဝယ်ရတယ်မလွယ်ဘူးသူကနေရာသာကောင်းမရှိဘူးဝိုးသင်္ကန်းမရှိရင်ပန်းတို့ကသူများပြထားတဲ့ဝိုးတွေလိုက်ပြီးတောက်ပြီးတော့ရှားပြီးတော့ချုပ်ချုပ်ပြီးတော့ဝိုးရတယ်သူကမလွယ်ဘူးသူက

အနည်းငယ်သောစိစဉ်ဥစ္စာစုကိုဖြစ်စေတွန့်ပြီးတော့တဲ့မဟာတံဝဘောဂေခန္ဓာဘာဟာရတဲ့များတော့စိစဉ်ဥစ္စာတွေလို့ပြောရတယ်စဉ်းစားတော့သိမရှိဘူးပဲပြောရလည်းဒီစိဥစ္စာတွေတတိတွေဆိုတော့သိပေါ်တာပေါ့လေမင်းတွေဆိုသိပေါ်တာဒါတွေတွန့်ပြီးတကကြံပြီးတော့အပံဝညာတိပရိဝတ္တံဘာဟာရတဲ့ဆွေမျိုးတွေအဲဆွေမျိုးတွေအပေါင်းအသင်းတွေပေါ့လေဒီဥစ္စာတွေပြောရလည်းနည်းနည်းပဲပြောရလည်းပဲဆွေမျိုးညီကောင်မောင်နှမ ဟိန္ဒူအိမ်သားများများမရှိဘူးပေါ့လေဆိုသူမျိုးစာချင်းအာကိုစရာများများမရှိဘူးတချို့ကလည်းပဲမဟာတဝညာတိပရိဝတ္တမာရတဲ့အများကြီးပဲညာနဲ့ထောင်နဲ့အများကြီးရှိတာလေအဲ့ဒါတွေကိုစွန့်ပြီးတကလားစွန့်တယ်တကယ်စွန့်ရတာပေါ့လေဒါတွေနဲ့နောက်ပြန်ပြီးတကလားတွေ့ဖို့ဘာလို့ကိုညာလို့ကိုတွေစဉ်းစားနေတာမဟုတ်ဘူးမာရီအသုံးပြုကြရတယ်ဘာမှမစဉ်းစားတော့ဘူးအကူကြီးတောင်းမှုရတယ်ဘာမှမစဉ်းစားတော့ဘူးအဲဒါတွေ စွန့်ပြီးကြလားရဟန်းပြုရတာအဲဒီလိုရဟန်းပြုပြီးတရားကျင့်သုံးအားထုတ်လိုက်လို့ရှိရင်ချင်းဗာမယဝဆင်းကလွတ်မြောက်တဲ့တရားတို့တရားနဲ့တည်းရလိမ့်မယ်။ဝိညာဉ်နာခြင်းသိခြင်းဗာမယဝဆင်းတွေကလွတ်မြောက်လိမ့်မယ်ယုံကြည်ပြီးအားထုတ်ရတာ။အခုဒီမှာယောဂီတွေလားတရားထုတ်တာနဲ့လည်းနည်းနည်းတူပါတယ်။ယောဂီတွေကနာကြောင့်လားအားထုတ်တာဒီလိုတို့တရားထုတ်လိုက်လို့ရှိရင်တရားတို့တွေကိုရမှာပဲမသိသေးတဲ့သမာဓိတွေ ရဘူးသေးတဲ့သမာဓိတွေဖြစ်မယ်မရဘူးသေးတဲ့ပညာတွေဖြစ်မယ်ပယ်လေးပါးလွတ်မြောက်တဲ့သောတာပတိမဲ့ဖို့တရားသူတရားများတွေလည်းရမယ်ဒါလိုယုံကြည်ပြီးကြလားလားအာထုတ်ကြတာကိုသာတရားတရားနဲ့လားအာထုတ်တာမယုံကြည်တဲ့ပုဂ္ဂိုလ်တွေအာမထုတ်ဘူးအဲဒါလိုတော့ကယုံကြည်တဲ့ပုဂ္ဂိုလ်တွေယုံကြည်ပြီးကြလားမျိုးကောင်းသားနှစ်ဦးကသာသနာပါဝင်ပြီးရံပြကြတယ်ရံပြတော့ဆရာသမားများတွေမေးမြတ်စွာဘုရားသာသနာတော်မှာ လုပ်ငန်းတာဝန်ကြီးကဘယ်နှခုရှိပါသလဲဂတိဒုရာနေဒုရာနေဒီမှာသမိန်သားတွေဤမြတ်စွာဘုရားဤသာသနာတော်နဲ့ဒုရာနေလုပ်ငန်းတာဝန်တို့ဒီဂတိပဲများများပြားပါကုန်အနည်းရှင်မယားဗရာဏအရင်းကဖြစ်တဲ့လုပ်ငန်းကြီးတွေကဘယ်မျိုးရှိပါတော့လို့မေးတော့ဆရာဥပိ္ပဇေဆရာဆရာတော်တွေကပြောကြတယ်

သင်ကြားတမ်းမြောက်လာတဲ့ခါမိမိကနေပြီးတတိပရိသတ်တွေကိုသင်ကြားဟောပြပြီးတကလားပေးအဲဒါကန္တာတူတာပဲတဲ့နော်ဆောပြဟောတော်မူတဲ့ပိရိက၃ဘုံတဘုံဖြစ်စေနှစ်ဘုံဖြစ်စေသုံးဘုံလုံးဖြစ်စေဤက900မှာဆိုရင်9ဘုံပေါ့လေအဲဤကတစ်ခုဖြစ်စေနှစ်ခုဖြစ်စေသုံးခုလေးခုဖြစ်စေ9ခုဖြစ်စေဘုရားနိုင်မရဆောင်ဖို့ပဲဘုလုံးကတော့အာဂုံဆောင်ရတာပေါ့အာဂုံကြောင်းကြက်ထားတယ် ဆရာဒီမှာသင်ကြားရတယ်ဆရာကရှိကရွတ်သိုးနောက်ကလိုက်ပြီးတော့သိုးနှုတ်တဲ့ကြောင်လို့ကဒီလိုလို့ကဘုရားကစာအုပ်လေးရှိတာမဟုတ်အခုတော့သူကလွယ်သားပဲခုတော့အခုတော့နားလည်ရုံတော့ပဲလေ့ကျက်ထားတယ်စာအုပ်နဲ့တခါလဲဆောင်းတာလို့ခုတော့ခုတော့မကျက်ရဘူးသက်သာအဲဟိုတုန်းကတော့နှုတ်တဲ့အကုန်ကိုဆောင်းရတာ

သိမြင်အောင်အားထုတ်တဲ့အရာဓမ္မအရာတကိုရောက်အောင်အားထုတ်ရမယ်တဲ့ဒါဝိပဿနာလုပ်ရမယ်ဒီလုပ်နှစ်ခုပဲရှိတယ်ယဟန်ကိစ္စနှစ်တူရနဲ့လုံလာအာတိဟိဟနီး၍တဲ့ယဟန်ကိစ္စဆိုတာသူကနှမျိုးပဲရှိတယ်ဒီလိုနှစ်ခုလို့သာရင်လည်းပဲကိုယ်ကပင်လည်းပင် သူများကိုသင်ကြားပေးရင်ပေးတာသာသာလို့ပရိယတ်တိလို့ဒါလိုကဒါမှမဟုတ်ရင်တရားအထုတ်ကျင့်ကြံနေဒါပရိပါလို့ဒီလိုနှစ်ခုပဲရှိဒီလိုနှစ်ခုပြင်သိပြင်ဟာတွေလုပ်နေတော့ဒါတော့ရဟလို့မဟုတ်ဘူးသူကတော့အဲပုံနဲ့မဆိုင်တဲ့လူတွေလုပ်တော့တာပဲကညံမကြဘူးဒီလိုနှစ်ခုလုပ်အောင်အဲ့ဒါတွေပြောတော့အဲ့ဒီရဟန်းငယ်လေးနှစ်ဦးက ယမဝဒနာဘာသာကိရိနာတည်းရဲ့အလောင်းလျာပေါ်လေအဲညာငယ်တို့ကသူတို့သိကူးတယ်တို့ငယ်သေးတယ်အပိလိမ္မာဉာဏ်ပညာတွေလည်းပဲထက်မြက်သေးတယ်ဈာမကြီးလည်းပဲပြည့်စုံတယ်ငယ်ရွယ်ပါသေးတယ်ဒါတော့မြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်တွေတို့သင်အောင်ပါပဲသင်ကြားပြီးတကားလားကိုယ်ကသင်သာသနာပြုမှာပဲပရိယတ်ဒီဘက်ကနေပြီးရောသင်ကြားလိုက်လည်းသာသနာပြုအောင်မယ်

ပြီးမှပုံမင်းမှအထောက်ရမယ်လို့ပြောစိတ်ကူးပေါက်ကြတယ်ဒီလိုမဟုတ်ဘူးဆိုတာသောသောကအထောက်ရင်လည်းကောင်းပါပဲသိကြတယ်ကြီးမှအထုံးပဲဆိုတာကိုယ်ကဘယ်တော့တင်အောင်အသက်နေရမှမသိဘူးကိုယ်သက်ကိုလည်းပဲဘယ်သူမှအာမခံပေးထားတာမဟုတ်ဘူးကြီးအောင်အုံမဲအောင်ကိုနေရမလားမနေရမလားဘယ်သိမလဲသူက အဲ့ဒါမသေးကြတဲ့ဥစ္စာကြီးသွားလို့လည်းတရားမကြောက်ဘူးအရေးကြီးတာကတော့ပရိပါအကျင့်ကအရေးကြီးတာပရိပါအကျင့်ကစိတ်ကြအာထုတ်တယ်လို့ဟောအကျိုးရှိတာပဲဘာမှမရှိဘူးထားအောင်တော့နည်းနည်းအာထုတ်ရင်နည်းနည်းပါပြီကုသိုလ်ဖြစ်သွားတာပဲသူအကျိုးရှိသွားတယ်အဲ့ဒါတရားကရင်အာထုတ်ကြကောင်းတယ်တရားအာထုတ်ပြီးတော့မှသိချင်းအလုပ်တွေလုပ်ရင်လုပ်ချင်တဲ့လုပ်ပဲချင်းမစိုးပြီးပြင်းနေတယ်နေနေတယ် သေရောနေရောပြောင်းတရားအင်အားထုတ်ကြကောင်းသာသေးကြတယ်ပေါ့ဒါတော့မို့လို့ရှိရင်ဒီမှာအုံမင်းမှာတရားအထုတ်မလို့ဆိုရင်ဒီရောအုံမင်းရောတချို့ကနေရခြင်းမှနေရတာမနေရဘူးတချို့ငငယ်ရွယ်လည်းပြီးသွားတာပဲပြောလို့မဖြစ်ဘူးသူကဒီတဲ့တချို့သူရဟန်းတွေဦးစင်းလေးတွေငငယ်လည်းပြီးသွားတယ်ရှိတာကျန်တော့မို့ပါတချို့လည်းပဲ30ကျော်လောက် 40ကျော်လောက်သိမ့်မကြည့်သေးဘူးညာတော်မူကုန်လူတွေလည်းဒီလိုပဲအသက်20ကျော်သေးတယ်လူသေး30ကျော်သေးတယ်လူသေး40ကျော်သေးတယ်လူသေးရှိတာပဲမသေးနဲ့အောင်တော့အရွယ်ကြီးတဲ့ကအုံမင်းတဲ့အခါကျတော့အုံမင်းမစမကြမ်းမမှာဖြစ်နေရင်ဆက်တယ်အုံမင်းမစမကြမ်းမကြမ်းမမှာဖြစ်နေရင်တရားအာမထုတ်နိုင်မှုအာထုတ်ခြင်းပဲလို့ဒီလိုလည်းရှိတာပဲ ဒါမှမဟုတ်ဘူးကိစ္စပရိဘောဓတွေကရှိသေးတယ်သူကကြီးလာပြီဆိုကိစ္စပရိဘောဓတွေကများတယ်လူပြည့်ရာပြည့်ကိစ္စများတယ်အဲငယ်ငယ်ရွယ်ဆိုတော့လွတ်လွတ်လပ်လပ်ရှိညာလည်းပဲငယ်ငယ်ရွယ်လွတ်လပ်တာပဲကြီးလာပြီဆိုကျောင်းထဲဘုန်းကြီးဖြစ်လာပြီဆိုတော့ဓမ္မတွေနဲ့ဗာဒနဲ့ကိစ္စတွေကများပါပြီနဲ့တရားထုတ်သွားကြမယ်လို့ဟိုလူပြောရဒီလူပြောဟိုလူကသဘောမကျဒီလူကသဘောမကျနဲ့မဖြစ်ဘူး ချို့လာပြီးဟောဒီမှာတရားထုတ်ကြတယ်နောက်ကတရားဓမ္မတွေလိုက်လာတယ်ရေးကြည့်လို့ကြားဆိုပြီးတော့ပြင်သွားကြဆာပြန်သွားကြသူကကြီးတိုင်းသိနေကြတာမဟုတ်ဘူးသူကလူတွေလည်းဒီလိုပဲလူလည်းငငယ်ရွယ်ရွယ်ဆိုလို့ရှိရင်လွတ်လပ်နေတယ်လွတ်လပ်နေရင်အိမ်တော်မရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ပို့ပြီးတော့လွတ်လပ်တာပေါ့တယ်သူကဟောအိမ်တော်ကြီးလာရင်တော့ကြာအိမ်တော်ကိစ္စတွေပါတယ်နဲ့မလွတ်လပ်ဘူးအတူအချင်းတော့လူကြီးကြီးပိုင်းနဲ့ဒါမလွတ်လပ်တာပဲသူက

ယုံစတိကျင့်သုံးအားထုတ်၏သောသောပုဂ္ဂိုလ်သည်ဒီမှာလောကဤခန္ဓာ၅ပါးဤသောလောကပပါသိတိသွန်တော်ပါစေဤမိဝါဘယ်ကဲ့သို့နည်းမူကားအဘာတိန်ထဲမှာမူတော်လိုသောသဏိမဤဝါလာကဲ့သို့ပင်သည်ငငယ်ရွယ်ရွယ်နဲ့တရားအားထုတ်လို့ရှင်ကောင်းတဲ့အကြောင်းမြတ်စွာဘုရားဟောတာညခါကာလတိန်လိုက်ကထွက်လာတဲ့လ စိတ်မရှိတဲ့လားပါစိတ်နေမကွယ်ပါပဲလားတော်အမြကြီးအနီးပါမှာဒိန်ကခါနေလို့ရှိရင်တော့လာကတော့ပေါင်းမြင်မှာတော့လင်းနေတာပါပဲဒါမဲ့လူကြီးကနေကြည့်တော့ကိုလာမမြင်ရဘူးကွယ်နေတယ်ဒိန်တွေကပိတ်စီးထားတယ်လို့ပြောရတယ်အဲဒီလိုဒိန်ကွယ်ကစီးထားမရှိဘဲနဲ့နေတယ်လာလာပြီးလာပြီးနေညတော့သိသိလင်းတာပေါ့သိပြီးတော့တခါလဲကြီးလင်းပြီးတော့နေတယ်လို့ပါပဲတဲ့ ငငယ်ရွယ်ရွယ်နဲ့တရားထုတ်တဲ့ပုဂ္ဂိုလ်ကမိမိခန္ဓာ၅ပါးဤဥဒ္ဒောလောကကိုလင်းစေပါတယ်တဲ့ခန္ဓာ၅ပါးမခွဲခြားနိုင်တဲ့ခန္ဓာ၅ပါးပြီးပဂတိတရားထုတ်တဲ့ပုဂ္ဂိုလ်ကိုကိုကြီးကအလုံးအကြီးဖြစ်နေတာသူကကိုရောစိတ်ရောတခါလေတယောက်တည်းတကူတည်းတစ်လုံးတည်းဖြစ်နေတာအကောင်ကြီးတည်းဖြစ်နေတာအကောင်ကြီးအသက်ရှင်နေတဲ့အကောင်ကြီးဖြစ်နေတာဘာမှခွဲလို့မရဘူး လက်ကလေးလှုပ်ကြည့်လိုက်လှုပ်ကြည့်လိုက်လို့ရှင်လှုပ်မယ်လို့ကြံတာရဲ့လှုပ်တာတယောက်တည်းဖြစ်နေတယ်အတူတူဖြစ်နေတယ်လူပဲဖြစ်နေတယ်တော့အဲဘယ်ဘက်ကဘယ်စီဘက်ကဖြစ်ဖြစ်ပြီးပြီးတဲ့စိတ်နာတရားလေးနဲ့ကိုယ်ရုပ်နဲ့ဟာအတူတူပဲတယောက်တည်းပဲဖြစ်နေတယ်ကိုယ်တည်းသလုံးတည်းဖြစ်နေဘာမှခွဲလို့မရဘူးမကွဲဘူးတဲ့ပုဂ္ဂိုလ်သတ္တဝါနေရာချင်းဒီလိုသင်္ကေတဆွဲလာပြီးတော့နေတယ်

လင်းပြီးတကရာပြီးသွားပါတယ်အကျိုးများပါတယ်ဆိုပြီးတော့ဟောတာအဲဒီဒီမဝတ္တဘာသာဂီရိအလောင်းဖြစ်တဲ့ရဟန်းတော်လေးနှစ်ပါးကတော့သူငယ်ပါသေးတယ်လို့ပရိယတိကိုသင်ကြအောင်ဆိုရဲ့ပြီးမှပဲတရားထုတ်ကြတယ်ဆိုပြီးသူတို့သဘောတူတာနဲ့စာရိပင်ညအဲညာကလည်းကောက်အရွယ်ကလည်းငယ်တော့သင်ကြားလိုက်တဲ့အခါကလည်းပြိကသမုတ်တက်မြောက်ကြတယ် ဘောင်းဝန်းသားမြောက်ပြီးတော့ပါတော့နောက်ရွယ်ကလည်းကြီးလာတဲ့ကသူတို့ကဆရာကြီးတွေဖြစ်ပြီးတော့တပည့်တွေစာသင်ပို့ချပြီးတော့နေကြတပည့်တွေ900စီ900စီရှိတယ်တဲ့ဘုမထေကြီးကလည်း900စီမထေကြီးကလည်း900ပေါ့900စီရှိရွာငယ်တစ်ခုမှာကိုယ်နှစ်ပါးကရှိကြဒါသူတို့မဟုတ်ဘူးဒါတပည့်ကိုယ်တော်လေးနှစ်ပါးဒီကြောင့်လည်းဒီလိုနေနေတော့

အကုသိုလ်ဖြစ်မှာကြောက်တဲ့တဲ့ပုဂ္ဂိုလ်ကသူတော်ကောင်းမယ်အကုသိုလ်ဖြစ်မှာမကြောက်ဘူးမကြောက်ဘူးဘာဖြစ်ဖြစ်ကြဖြစ်တုံးတိုက်တဲ့တိုင်တဲ့ဆိုတဲ့ပုဂ္ဂိုလ်ကဒါသူယုံမှာပဲသူမိုက်တယ်သူအဲဒါတော့အလေးစီယုံမှာတဲ့ရဟန်းငယ်တစ်ပါးကသူကသူထနာတွေကြောက်ပြီးတော့လှုပ်တာကိုလှုပ်တာတွေကြောက်တော့မတော်တာတွေဘာလုပ်တယ်တော့ပြောတာကိုရဟန်းတော်နဲ့မသိတဲ့ဥစ္စာပြုလုပ်ပါလိမ့်မယ်တော်တော်ရည်ကြီးတဲ့မတော်တဲ့အမှုတွေပြုလုပ်ဟာတူပါတယ်အဲဒါလိုတော့

သူတော်ကောင်းသဘောနဲ့ဖိတ်မှန်တာကပြုရတယ်ဒါတော့ရဟန်းချင်းချင်းအတူနေတဲ့ပုဂ္ဂိုလ်ပြောရတယ်ပြောတဲ့ပြောလိုက်တာပြောရတယ်အဲဒါလေးသူတော်ကောင်းရဟန်းကပြောတယ်အရှင်ဘုရားအရှင်ရတာမလုပ်ကောင်းဘူးဒါမလုပ်ပါနဲ့မတော်ပါဘူးအရှင်ဘုရားလို့ပြောတော့ကိုကိုယ်တော်ကမဆမ်းဘူးလို့အလေးစီပုဂ္ဂိုလ်ဆိုတာက

ဒါကျေးဇူးတင်ရတယ်ပြောခံရတဲ့ပုဂ္ဂိုလ်ဥစ္စာဒီအိုးမဲတွေနဲ့တည်းသူများလူကအဲပရိသတ်စည်းဝေးရောက်လို့ရှိရင်ကြီးကြမှာပေါ့ဟိုကနေပြီးပြောင်ရမယ်တောင်ရမယ်ကြီးကြပြင့်နေမှာလို့အဲ့တော့မတော်တာမတော်တာရှိရင်ပြောဆိုဆုံးမတာအမှန်ကျေးဇူးတင်စရာကောင်းတယ်အမှန်ကျေးဇူးတင်စရာကောင်းတယ်ဝန်သားစရာလည်းအမှန်ကောင်းတယ်ဒါသူတော်ကောင်းတွေကတော့ပတ္တဟိပပိယောဟောတိ

ရှင်တရားသာဝိနည်းတို့ရဟန်းတွေဆုံးဖြတ်နိုင်ပါတယ်သူတို့သိမှာပေါ့လို့ပြောတော့ဘုရုံမှာရဟန်းကသိတယ်ထိတ်လာလို့ငေါ့သာမှုသေးသေးကိုကိုတော့မဟုတ်ဘူးဒါဝိနည်းတို့ဆရာတော်ကြီးရောက်လို့ရှင်ငါတော့ဒုက္ခရောက်ရကြီးရဆိုပြီးတော့သူကဝိနည်းတို့ဆရာတော်တွေတွားကတ်တယ်ဝိနည်းတို့ဆရာတော်သူတော်ကောင်းနဲ့သူယုံမှာအဲ့ဒီမှာကွာတယ်

ဝိနည်းတော်ဆရာတော်ကြီးသွားပြီးတော့ကိုနေတယ်အဲသွားတယ်သွားတော့ကအကျင့်မလုပ်လာတယ်လေကျင့်ပြားတို့ထာမှာတတိတော်ပြားမိနေပြဥပနေပြလေးယူပြီးတကားလားသုံးမအဝါဒခံမိနေခြင်းလို့တတိတော်လာပါတယ်ဆရာဆိုပြီးတော့အဲဒီမှာဆရာတော်ကြီးသွားပြီးတော့နေတာကိုဆရာသမားဆင်းနေနေတယ်နေဝကြီးဝင်ငယ်တွေသူပြုတယ်အဲလူဇာတန်းဇာတိတွေပါတာလေလူတန်း

သွားကျင်တိုင်းပြီးသွားသေးဘူးပါပါဠိတော်ကြည့်လို့တော့ဘာနဲ့ဆက်ကျင်သေးတော့နေတော့ရှင်ပြားတဲ့အကြောင်းလေးတစ်ခုတော့ရှိတယ်ဗျာပါတော့နေတော့ဒီလိုဗျာတကြီးတော်တော့ရောင်မှာကိုတော်တစ်ပါးနဲ့အတူတူနေတယ်အဲ့ဒီမှာဝီနီးမူကိစ္စတစ်ခုနဲ့ဒီကုံမူကိစ္စတစ်ခုနဲ့စပ်ပြီးတော့အငင်းကုံလေးဖြစ်ပါတယ် အဲ့ဒီအမှုကိစ္စဟာရှင်ပြားတို့ထံဒီနေ့ကျရင်ရောက်လာပါလိမ့်မယ်ရောက်လာတဲ့အခါကျရင်ဖြင့်အဲ့ဒီအမှုကိုဆရာတော်ကြီးများမဆုံးဖြတ်အဆုံးဖြတ်မပေးပါနဲ့ဗျာလို့ပြောဟာငါရှင်ဘယ်နဲ့လုံးမလဲတဲ့အမှုဆိုတာတရားခွင်ရောက်လာရင်မင်းများစုံစမ်းပြီးဒီကလာဆုံးဖြတ်ရတယ်တဲ့မဆုံးဖြတ်ပဲလို့ဘယ်ဖြစ်လိမ့်မှာတော့တရားနိလန်းကဒီလိုကြည့်နေတာဆုံးဖြတ်ရမယ် ဆရာတော်ကြီးတွေကရိုးရိုးပဲကြည့်တာပဲသူကမခေါက်ပြန်နေဘူးဟုတ်တယ်သူကတရားခွင်ရောက်လာရင်သူကမျက်နှာမလိုက်တဲ့သုံးပြရတာတရားပြည်ကြီးဆိုတာသုံးပြရဲ့ရှင်ပြားတဲ့ဒါတခုတော့တောင်းပါမြတ်ရှင်ပြားတဲ့ရှင်ပြားတော့ဆုံးဖြတ်လိုက်ရင်တတိတော်မှာထောက်ပြရမရှိဘူးကြားတယ်ဆိုတော့ပြောတယ်ဒါဆရာတော်ကြီးတွေကနည်းနည်းစိတ်ကြိုင်သွားတယ်ဟွန်းသူတို့ဝူကျိုးငယ်တွေပြုနေတော့ရင်းနှီးနေတော့ကို

ebube oi pnarị lebi na-gba lị hụgorole agara karị ebubu onye narị eji oto ji na at obu meji wụ ọ we je gar wwnye nharị ọwụgwụ i oriji ụla cinye nwa adụka ya wa ji tobirojia na-ebudokarị ataa eji abro

အမှုကိုလည်းပဲတင်ထားတာကြာပြီလို့ဆရာတော်ကြီးတွေဘာမှအဆုံးချမပေးဘူးသွားပြီးတော့မင်းနဲ့သုံးစားအောင်ပါပဲဆိုပြီးတော့အဲဒီဆရာတော်ကြီးနှစ်ပါးထာမှာနေကြတဲ့တပည့်တွေရှိတာပါတပည့်အဲဒီတပည့်တွေပြီးသွားပြီးတော့နိစ္စရာပုဂ္ဂိုလ်တွေသွားပြီးသုံးစားတယ်ရှင်ပြားဒီကိစ္စတွေပြီးတော့အခုတခုတင်ထားတယ်အဒီကုန်းတခုတင်ထားတယ်ဘယ်နဲ့လို့ဘာလဲပြောတာကြားတယ်ပုဂ္ဂိုလ်တွေကလည်းဘာမှပြောတာမကြားဘူး ဖုံးပြရတယ်အမှုဆိုတာဝိနည်းတော်ဆရာတော်သုံးပြရတယ်မသုံးပြခြင်းလို့ကျင်လည်းဒီကိုယ်တော်နှစ်ပါးဒီအမှုဖြစ်တဲ့ပုဂ္ဂိုလ်တွေချင်းချင်းတက်အောင်လို့ဖြန်းပြရင်လည်းပြရမယ်မဖြန်းပြရင်လည်းသုံးပြမဆုံးပြရင်လည်းတန်ကြီးပြရတခုခုတော့လောရမှာလေဒီလိုမလုပ်ခွင့်နဲ့မင်းညောပြစ်ထားတာလည်းဟုတ်ကြဟိုသောရမသောရကတက်ကြည့်တော့အဲတော့တတိယဟန်တွေကလည်းဆရာတော်ကြီးရဲ့တတိတွေဆိုတော့ ဆရာတော်ကြီးကြော်လုံးပြီးသူတို့ဘာပြောနိုင်မလဲမပြောနိုင်ဘူးပေါ့ဆရာတော်ကြီးတွေကပဲဘာမှမလုပ်ဘဲနေတော့ဩဆရာအကြောင်းကြည့်လို့နေမှာပါပဲလေဆိုပြီးတော့သူတို့ကလည်းပဲလိလူရှုပြီးတော့နေကြတယ်။ကျောင်းညမဆိုင်ကြဘူး။မှားခြင်းတော့ဝိနည်းတရားတော်ရဆိုတာကြီးတော့ငယ်တော့မဟုတ်သူတို့လည်းကျောင်းညဆိုင်ရမှာသူတို့လည်းတာဝန်ရှိတယ်။သူတို့လည်းဆရာတော်ကြီးတွေပဲရှောက်ရမယ်သူတို့။ဟာရှောက်ထားရမယ်ဥစ္စာတွေလုပ်ရမယ်ဥစ္စာတွေဒါလည်းသူကကျောင်းညမဆိုင်ပဲနေကြတယ်။အဲသူတို့ချူရင်းကြပါဘူး။

အာဂတိလိုက်တာပဲသုံးကြမဥစ္စာသုံးကြမပွေးပဲနဲ့အာဂတိလိုက်ပြီးတော့နေရဲ့ဒါတော့ဒီကနေ့ကစပြီးတော့အရှင်ဘုရားတို့ဟာဝီတို့အရာလည်းပဲမတော်ပါဘူးတဲ့ဝီတို့အရာနဲ့မတော်ဘူးဝီတို့အရာမဖြစ်တတ်တော့ပါဘူးတဲ့သာသနာတော်အားလည်းပဲဒီကနေ့ကစပြီးကွဲပြီးတော့တပြီးတော့ယူဆရတော့မှာပဲတဲ့သူတော်ကောင်းတရားတွေကွဲကုန်ပါပြီ ရာလို့ဆိုမြတ်စွာဘုရားသာသနာ့ဆိုပြီးသာသနာတော်ဟာယနေ့ဖြင့်ကွယ်ပါပြီလို့ဆိုပြီးတော့ကိုတော်လေးရတာလေဝန်နဲ့ပလက်ဖြစ်ပြီးတော့ငိုကြွေးပြီးတော့ကြောက်ထားပြီးတော့ဆက်သွားတာဆက်သွားတော့မထေကြီးတွေလည်းသူတော်ကောင်းတွေပါပဲသူတော်ကောင်းတွေဆိုတော့သူတို့သိနေလို့တော့ထိခိုက်သွားတယ်အေးဟုတ်တယ်သူကမှားပြီ ပဲနဲ့ပုဂ္ဂိုလ်တူငဲ့ပြီးတော့တရားပဲမငဲ့ဘူးတဲ့မြတ်စွာဘုရားဤသာသနာမြတ်စွာဘုရားဤတရားတော်ပဲတို့မငဲ့ဘူးမြတ်စွာဘုရားဤသာသနာတော်ဆိုတာလေးသိချင်းတဲ့ကဘာရသိရှစ်သိချင်းတဲ့ကဘာရသိဆက်ဆက်သိချင်းတဲ့ကဘာရသိပါရမီဖြစ်ခြင်းမှာဘုရားဖြစ်ကိုရောက်ပြီးတော့ဒီလိုတရားတွေဟောကြားနိုင်တာဒီဟောကြားနိုင်တဲ့တရားတွေကိုအင်းတို့တသင်္ခါပြီးတကလားဒီတရားတွေရှင်းရ အာထုတ်ရပြောရခေါ်ရတာဒီတရားတွေကအမှန်လေးစားမယ်တရားတွေပဲသူတော်ကောင်းတရားတွေသူတို့တရားဘက်ကတော့မလိုက်ဘူးကိုယ်နဲ့စတဲ့တတိဘက်ကနေပုဂ္ဂိုလ်ဘက်ကနေပြီးတို့လိုက်မိတာမှားပြီလို့ဆိုပြီးတော့သိပ္ပူပိုင်းကြီးကြတာပုဂ္ဂိုလ်စားခေါ်တယ်အကတံဝတမေကလျာဏံကတံပါပံမယားငါသည်မေငါသည် ကလျာဏကောင်းသောမှုကိုအာကတံဝတ္တမပြုမိလေစွာတကားမင်္ဂါသည်ပါပါမကောင်းမှုကိုကတံဝတ္တပြုမိလေစွာတကားဆိုပြန်စဉ်းစားတာသိကူတာခေါ်တယ်တို့အတော်သာလည်းပြုမိပြီးမှားပြီကောင်းသောမှုမပြုမိဘူးမကောင်းသောမှုပြုမိပြီလို့ဆိုတာဒီလိုသိကူပါမှာလေကိုကိုစားခေါ်တယ်အခု သိရင်ပြီးတဲ့ဥစ္စာတွေလည်းမပြောမိတဲ့စကားမပြောသင့်တဲ့စကားသွားပြောမိလို့ရှိရင်ပြန်ပြီးစဉ်းစားရင်သိကူတယ်ငါမှားတယ်နော်ဒီစကားသွားပြောမိတာမှားတာဟုတ်လားမလို့အောင်မိတာအဲမလုံးမိတဲ့မလုံးတဲ့အလုပ်ကိုသွားလုံးမိလို့ရှိရင်ငါမှားတာပဲဒီလုပ်လို့မိတာမှားတာပဲဆိုပြီးဒီလိုသိကူပဲဒါတဲ့ကုက္ကုသတွေပါလားအခုအထူးအားဖြင့်တော့သူတရားနဲ့စပ်ပြီးတော့ ကုသိုလ်အကုသိုလ်ရည်နဲ့စပ်ပြီးတဲ့ကာလမတော်တာတွေပြုမိတာတွေကြံစဉ်းစားနေတာပုဂ္ဂိုလ်စာတွေအဲဒီပုဂ္ဂိုလ်စာတွေပြင်းနေတယ်တဲ့အဲဒီပုဂ္ဂိုလ်စာတွေဝင်နေတာပယ်ထုတ်လို့မရတော့ဘူးပယ်ထုတ်လို့မရဘူးပါပမိတ်ကြတယ်မိတ်ဆွေမကောင်းလို့ဆိုဆရာသမားမိတ်ဆွေတာမဟုတ်ဘူးတကြီးမိတ်ဆွေလည်းရှိတယ်မကောင်းတဲ့ပုဂ္ဂိုလ်နဲ့ပေါင်းသင်အဲ့ဒီမကောင်းတဲ့ပုဂ္ဂိုလ်နောက်လိုက်ပြီးဒီကလာမကောင်းတာတွေကို အဲသွားပြုပြီးလို့ရှိရင်ကောင်းတာတွေပြုတင်တာမပြုဘဲနေရင်တောင်ဝတရားချွေရင်လည်းကိုယ်အပြစ်အပြစ်ရောက်လာတာပဲညာနဲ့ဒုက္ခရောက်တယ်သူကမကြောက်ကြကောင်းတယ်အဲဒါဒီကိုယ်တော်ကြီးကပါပုဂ္ဂိုလ်သားနဲ့စိတ်ပူပါနေတာလေအချိန်ကုန်နေတော့တာပဲနေ့အဲဒီတော့ကအတ္တန်းကနေ့ဟောတဲ့ရှိတယ်နှစ်ပေါင်းသားရှိတယ်နေ့နှစ်ပေါင်းသားအနှစ်နှစ်ပေါင်းဆိုတော့ ငယ်ငယ်ရွယ်ရွယ်ကရဟန်းပြုကြတဲ့အနှစ်နည်းနည်းရှိမှပေါ့လေတရားနေရာရှိမလားမပြောတော့ဘူး။အဲ့ဒါနှုတ်နှုတ်လိုက်တော့မှလည်းနှစ်ပေါင်းကျော်ကျော်ကျုံးမှာပါပဲ။အဲ့ဒီနှစ်နှစ်ပေါင်းကာလပတ်လုံးရဟန်းပြုပြီးတော့သီလတွေလည်းစင်ကြယ်လို့ကျင့်နေကြသီလလည်းစင်ကြယ်နေတာပါပြောကြမလို့။ပရိယတ်တွေလည်းကျမ်းဂန်တွေလည်းသူတို့ပို့ချတဲ့ကုသိုလ်ကောင်းမှုတွေအများအားပြုနေတာ။အဲတရားလည်းပဲအသင်တရားအထုတာလည်းရှိပါလိမ့်မယ်သို့တော်လည်းကျမ်းဂန်မှာအထုတာလည်းရှိဖို့မပေါ်ဘူး။

ကျမ်းမဲ့ပူပါလားသူ့ကြုံခါရတာနဲ့တူတယ်သူ့ကြုံခါရလို့ရှင်ကျွန်းဆိုတော့ခြေတုံးကရှိတယ်ကျော်စနေရှင်စနေတွေခြေတုံးကရှိတယ်ကျော်ဆိုတာအရှင်ခိုင်းတာလုပ်ရတယ်မလုပ်ရှင်လို့မနေရဘူးသူထားရမှနေရတယ်ဒီနေ့နေရာမှာမသွားရဘူးသူပေးတဲ့ကျွေးတဲ့နေရာတွေစပြီးတော့နေရတယ်သူကကိုကိုယ့်ကိုစီးပွားဥစ္စာရတနာပြန်ဘာမှမလုပ်နိုင်ဘူးအဲရှင်သခင်ရဲ့အလုပ်တွေပဲလုပ်နေရတာပဲသူခိုင်းနေလုပ်နေရ

တိုင်းပြည်သူပြည်သားတွေလူလူတစ်ခုလုံးကနေပြီးတော့ကျွန်နေပြင့်နေတာတွေရှိတယ်လို့ဆိုတယ်လို့သာသူတို့ရှင်သခင်တွေခိုင်းတာလို့ကိုလို့ရှင်တယ်လို့ရလို့ကြားပွေလို့ပြမရှိဘူးသူကရှင်သခင်ခိုင်းတဲ့ဥစ္စာလို့ရသူတို့ထားတဲ့နေရာမှာလေဟိုဟိုဟိုမျိုးနေရမယ်ဆိုနေဒီမျိုးနေရမယ်ဆိုနေဟိုအိမ်နေရမယ်ဆိုနေကိုယ့်ဟာကိုယ်လည်းအိမ်တွေပါလေစောင့်နေကြမလို့သူကသူထားတဲ့နေရာနေသူပေးတဲ့ကြွေးတဲ့နေရာနဲ့စကောယ့်ဟာကိုယ်

အရိယဝါဒတရားခေါ်တယ်ဒီဥစ္စာအရိယတို့ညီရင်လည်းရောက်သွားတာတဲ့။နာယသူပတိရောက်နိုင်တယ်မေဖို့နေပါလည်းရောက်နိုင်တယ်။အခုဒီဆရာတော်ကြီးတွေနှစ်ပါးကတော့သတ္တဝါပြတဲ့တက်ကကူဒီမဝတ္တပါတာဂိရိအလောင်းပြတဲ့ဆရာတော်ကြီးတွေနှစ်ပါးကတော့ဒီကနေ့တရားဆိုကြားလုံးပူပါမှုတွေတခါတည်းမပယ်နိုင်မဲဟာဘူး။ပူပါရင်ပူပါရင်စိတ်ပူရင်လည်းဒီကနေ့ဒါတွေကလာပြီးပေါ်တာကိုကြီးကဒါတွေပေါ်ရင်လည်းဒါဆွဲလာပြီးတော့ပြီးတော့ သူဒီလောက်ကုသိုလ်တွေကအထက်နဲ့ပြည်တွေမပို့နိုင်တော့ဘူးอืมတော့တဘာကသိမောတာတော့မှာနာဘလူဖြစ်တဘာကပါတာဂီရီတောင်မှာပါတာတောင်မှာပါတာဂီရီတောင်မှာနာဘလူဖြစ်ပါတာဂီရီတောင်မှာဘယ်တောင်လဲလို့ဆိုတော့အခုနေတော့မတင်ကြဘူးဒါမဲ့လို့အိန္ဒိယတဲ့ပင်လယ်ကမ်းကတောင်ပဲအစနဲ့သူပဲအလို့စားအခုတောင်ပဲအစမှာ

ငဲ့ပြီးတော့သာနာဂတိလိုက်ပြီးတော့တရားအမှန်လည်းမဆုံးပြမိလို့တော့ကိုကိုစားတွေနှိမ့်တယ်ပြီးတော့ဒီသက်ခါကာလမှာအခုညနေဘဝမှာဖြစ်နေတယ်လားဘလူးဖြစ်နေဆိုပြီးတော့သိရတော့စိတ်နှလုံးမသားတွေဖြစ်ကြသူတို့ကိုယ်ဝယ်ပြီးတော့နေတဲ့သိကပြီးတော့နေတဲ့ပစ္စည်းလေးပါးလူသားနေတဲ့တရားဓမ္မတွေကတော့နာပြည်တွေရောက်ကုန်လာဖို့တချို့ကသတုမာရီတချို့ကတာဝိနာတချို့ကယာမတုပ္ပတာသတိရဲ့ဌာနပြည်တွေရောက်

လာပြီးတော့ဒီမဝဒနာကနေမြတ်စွာဘုရားကိုခန္ဓာအစကပြောတဲ့အတိုင်းကိတ္တမိန်လောကသမုပ္ပါဒောစသည်ဖြင့်လောကဆိုတာဟာဘယ်လိုတရားတွေကျင့်ခြင်းလောကတ attva ဆိုတာဖြစ်ပါသလဲစသဖြင့်မိဂုဏ်တွေထုတ်တော့အဲ့ဒီမိဂုဏ်တွေကိုမြတ်စွာဘုရားရှင်းကြတယ်အဲမြတ်စွာဘုရားကရှင်းကြတော့ကိုအဲ့ဒီတရားတွေကိုကြားနာပြီးတော့သူတို့သောတာပန်တွေရှင်းကြတယ်သူတို့ရဲ့ချွေရန်ဖြစ်တဲ့နာတွေလည်းသောတာပန်တွေရှင်းကြတယ် တရားတို့တွေကိုရပြီးတကလားသွားကြတယ်ဒါတော့ဒီလိုဘုရားเจ้าတွေကိုမင်းရနိုင်လားဖြစ်ပြနိုင်လားဒီတော့မြတ်စွာဘုရားကိုလည်းပဲဒီလိုလေးနဲ့တရားတွေကိုလျှောက်တာမင်းရနိုင်လားအဲဒီလိုတရားကိုဟောကြားလိုက်တဲ့အခါကာလမှာတရားသူတရားမြတ်တွေကိုလိုလဲကူနဲ့သူတို့ရပြီးတော့သွားတာဘာကြောင့်လို့ဆိုရင်ကိုယ်ကတော့ဆဲလက်ထက်တုန်းကသူတို့ကသာသနာတော်မှာနှစ်နှစ်ပေါင်းကာလပတ်လုံးပရိယတ်တိ ကျမ်းကအလုပ်တွေနဲ့သူတို့လေ့လာပြီးတော့လာတဲ့ပုံကိုယ်တွေပဲအဲ့ဒါတွေကြောင့်ဒီခြေကနေရှိပြီးတော့နေတော့သူတို့ပြောနိုင်ဆိုနိုင်တယ်ရာထူးတွေကိုလည်းလူလူကိုရပြီးတကလားသွားတယ်အဲ့ဒါသုံးပါတယ်အဲဒီလိုတရားဓုတွေရပြီးတော့သွားတော့သူဝမ်းမြောက်ဝမ်းသာဖြစ်တာနဲ့တော့နာဘုရားကြည့်ကြည့်တကတာလေးတွေသုံးလေးခုရှိပါသေးတယ်ဒါတွေတော့ကြော်ရရတော့မယ်နောက်ဆုံးကြတော့ ေမယဝိသရိတာမဂာမဂာမနဂနဂဒီမောဣမောဒနဂဒေမယဝိသရိတာမဂာမဂာမနဂနဂနမတမနာသံဗုဒ္ဓံဓမ္မသစ္စာသုဓမ္မတံဒေမယထုံးကားတော့သည်ဂာမရာတစ်ခုမှအဲဂာမရာတစ်ခုသို့၎င်းနဂါတောင်တစ်ခုမှနဂါတောင်တစ်ခုသို့၎င်း

အဲတော့တရားကိုသဘောကျသွားတော့ခဏကစပြီးတော့တို့ဟာရသော်ရဲ့ဂုဏ်တွေလည်းကြည့်ကျူးလို့တရားတော်ရဲ့ဂုဏ်ကြီးလည်းကြည့်ကျူးလို့တရားမှတရားတစ်မျိုးမှတစ်မျိုးတောင်တစ်ခုမှတောင်တစ်ခုသိပြီးတော့သွားနေတော့မယ်လို့ဒီလိုကြွေးကြော်တာကိုတရားဆိုသဘောကျသွားလို့ရှိရင်ဒီလိုပဲတရားမှန်ကိုသိသွားလို့ရှိရင်အဲ့ဒီတရားတွေကပြောခြင်းဟောခြင်းတော့သုတ္တလောက်ကတော့ဟောတော့တာရောဝါရောဝါဒီမှာဟောတယ်သူကအဲ

တောတောင်ပြောင်းရွှေပြောင်းသွားလာတဲ့တောင်တစ်ခုတောတစ်ခုကနေတောင်တစ်ခုတောတစ်ခုကြီးကြောင်းချပြီးသွားနေတော့မှပဲငါတို့များလှည့်သွားနေတော့မှသာဆင်းနေပါဘုရားတရားကုံမြရှိကသေဝါမှာသွားတရားမျိုးရွာသောတောင်သေဟောင်းရွှေပြောင်းသွားလာ တော်များလဲသွားနေတော့မှာဘုရားတရားဂုံများကြီးကရွာမှာသွားတခြားမြို့ရွာသောတောင်သေးဟောင်းရွှေပြောင်းသွားလာ ဆုံးပါပြီနောက်တစ်ခါကျရင်သင်ကြတာကတော့နောက်တစ်ခါကျရင်နတ္တလက္ခဏာတို့ဟောဖို့ကြောက်ရတာပဲတို့ကြည့်ကြည့်ပွားမှာကြဲကြဲပြီးတရားဆောင်ပုဂ္ဂိုလ်လေးနောက်နာငါးဘုလုံးနဲ့တူတယ်အဲဒီပုဂ္ဂိုလ်လေးဆိုပြီးတရားသိညာတယ်၆ပါးရှိကလောကဖြစ်သည်၆ပါးမှာရှင်းပေါင်းသင်းနေသည်

မာจิตတိုင်းနိစ္စတိုင်းပဲလင်သေမာလူရယောဂီရှင်သီလသာရှင်အတွင်မှာပင်ဉာဏ်ရှုမှုရှိတတိထင်လင်စိတ်တည်ကြည်ရင်ညာလင်းပြီးမြင် မောဂာနေကုထွက်ယောဂီရှင်ကာမဂုဏ်နဲ့တဆွဲချောင်းခြင်းမာယောဇဉ်များလွန်သွားလေသည်နာနိရာဂဘဝကုန်စင် တရားဂုံများရှိကရွာမှာသွားတရားမျိုးရွာသောတောင်ပေဟောင်းရွှေပြောင်းသွားလာမာရုံများလှည့်သွားနေတော့မှာ Ma o ahị a oolgo goatiụ aụra a i od နာရီရာကခန္ဓာရာကမဖြစ်အောင်ရှုနိုင်မှနဲ့အာရုံနဲ့ရူပနာညာစေရိယမညာစင်စင်ခသိဉာဏ်ရတဲ့နိဗ္ဗာန်ချမ်းသာများကိုလင်ညာစွာဆက်ရောက်မြတ်မောပြုနိုင်ကြပါစေကုန်သတည်း